ဒီကနေ့1360နဲ့ရှိခုဟောဇူလာကြီးနေ့9ရက်9လ3နှစ်2006ဒီနေ့နေ့နေ့ပဲဒီနေ့ဗံရဓမ္မရှင်တော်ဘုသာသနာရိပ်သာသာသုသာသုသနာတောသနာဓမ္မသဘင်ပါဟော ဘုန်းကြီးများတရားဟောခွင့်ကြုံပါတယ်ဓမ္မကြီးထွက်နေတာနဲ့သုံးလလုံးလုံးဒီဓမ္မယုံကြီးနဲ့ကျင့်ကြွားသွားတာဒီနေ့ကဒီနေ့မှတရားစရဟောပါမယ်ဒီနေ့ကတော့ဘုရားသာသနာဝင်တဲ့တဲမှာနေလူလေးမြတ်တစ်ခုပါပဲ မြတ်စွာဘုရားသာသနာ့ပြည်ရှိကြတာကိုတော့ပထမဆုံးတရားဥစပြီးတော့ဟောရနေပါရုပ်ကလေးနှစ်ပေါင်း2500ကျော်လောက်ကအခုဒီပေါ်ခေါ်တဲ့လူမျိုးဥယျာဉ်မှာဖွင့်မြင်တော်မူပြီးတော့ တက်တော်29နှစ်ပြည့်တဲ့အခါမှာသူ့ဘောင်လောကလူကိစ္စကြီးခွာပြီးတော့တောထွက်ပါတော့၆နှစ်လုံးလုံးသူတမန်တို့လက်တွေ့အထုတ်ကိုဝဲလို့စိတ်ကူးတော်မှမထဲဝနဲ့ခဲရတဲ့အရှိကြီးကိုအရှိကို 6နှစ်လုံးလုံးရှင်းသုံးနောက်မှတစ်ဖက်ဆုံးရောက်နေတာတွေ့ရလို့အလယ်လိုက်ဖြစ်တဲ့လမ်းစဉ်ကိုပေါ့လေရသော်ဆရာရှင်းသုံးတာလည်းခေါ်လို့အရတမယံနဲ့တပ္ပိအဲကိရိတာတွေခံရဝါဒနာနဲ့တကောအကုန်လုံး ပယ်ရှားလိုက်တယ်ပယ်ရှားခံရတဲ့မှာမောဟလည်းပါသွားပါတယ်ပရမတ္တသဘောတရားမှမြင်ရမှာမှာသဘောတရားမှမြင်ရမှာတွေ့ဝင်မှုံမတွေ့ဝင်မှုံမမပြတ်မသားတဲ့မတိမှုဟောဒီမောဟ အပြတ်ရှင်းနေတဲ့မှာသူကပါသွားတယ်။ကျေဘုရားမြတ်စွာဘုရားမောဟအပါဝင်ကိလေသာတွေအကုန်လုံးအပြတ်ရှင်းလိုက်တော့ဝါဒနာမြင့်တကွာကိလေသာတွေဘာမှရှိတော့ထူးခြားဆုံးကတော့မောဟကိလေသာအပြတ်ရှင်းလိုက်ကျေဘုရားမြတ်စွာဘုရားမတိဘူးဒီမှာ ကိုယ်မုံမမပြတ်သားတဲ့ဘောဟတရားတွေပေါ်မှာမပြတ်သားတာဘာမှမရှိတော့ဘူးသင်ကြီးစဉ်းစားလိုက်လို့ရှိရင်ကြည့်ကြရည်ဆန္ဒမြတ်အကုန်လုံးကြည့်မြင်တဲ့ပဂိတဉာဏ်တော်ကြီးတွေရသွားတာကြိတာသက်ရှင်းတဲ့အရဟတမဉာဏ်တော်ကြီးရလိုက်တာလည်းပဲ ပါဠိလိုဉာဏ်တော်ကြီးလည်းပဲရတော်တာအခြားခြားဘုရားမြတ်စွာဘုရားရသည်ရလိုက်တဲ့ဉာဏ်တော်တွေပေါ့အာတော်တွေအကုန်လုံးကိုပြည့်စုံတော်တယ်အဲဒါကိုဘုရားဖြစ်တဲ့နေ့လို့ခေါ်ပါတယ်ဒီမှာသုံးလကြီးခေါ်နေတော်မူတဲ့တော်ထပြီးတရားထုတ်တဲ့ခါမှာဘုရားဖြစ်တော်မူတဲ့ တရားဖြစ်ပြီးတော့အဲဒီအခုဘုရားတရားလို့ခေါ်တဲ့နေရာဌာနမှာကိုလေးရဲ့ခုနှစ်လီဘောလေးလေးတဲ့ကိုရဲ့ပလုံးလက်လည်ပြီးတော့တရင်သုံးတရင်သုံးပြီးတော့ဒီပုဂ္ဂိုလ်ကိုရှင်းဥစွာတရားဟောရပါမလဲလို့သိရင်စဉ်းစားတာအဲဒီစဉ်းစားတဲ့အခါမှာ လောကီကံလောကီဘာဝတရားရရှိဝရာအတွက်အလာရနဲ့ဥက္ကရည်တည်ကြီးခံဖို့ရှိကပ်ပြီးတော့အာထုတ်တဲ့အခါမှာဘုရားမြတ်စွာလောင်းလျက်မှာလောကီကံဒီရပါလေပြဒီခံဟာဒီပုဂ္ဂိုလ်ကြီးလူဦးကတော့မိရဲ့လောကီဘက်က နီလန်းပြတဲ့ဆရာလည်းဖြစ်တယ်။ဒါတော့သူတို့ကလည်းပဲလောကီစံသမာဘနဲ့ကိလေသာတွေကျင့်တာတွေကကွာသမှုကကွာနေတယ်။အဲတော့သူတို့ကတရားမှန်ကြီးကြားလိုက်လို့ရှိရင်တခဏချင်းရတ္တဖို့ရောက်နိုင်တဲ့အခြေအနေရှိတယ်ဆိုတာပေါ့လေ။ သုံးသပ်သိရင်လည်းဘာလဲတရားဟောတော့မယ်ဆိုတော့မိညတ်တွေဝိတဲ့တရားတွေလက်ခံနိုင်လောက်တဲ့ပုဂ္ဂိုလ်ရေးရပြီးတော့အဲတော့အဲ့ဒါလိုရေးတဲ့အခါမှာယသိကြီးသူဦးတဲ့ကအာလာကယသိကွယ်လွန်သွားတာတစ်ပတ်လောက်ရှိသွားတယ် အဲဒီပုဂ္ဂိုလ်ကြီးကရုပ်ပုံတန်တာရုပ်တရားမရှိတဲ့အရူပပုံမှာသွားပြီးတော့ဖြစ်ရုပ်မရှိဘူးဆိုတော့မျက်စိနားနာနှာခေါင်းရှားကိုယ်ဒါတွေရှိဒါတွေရှိတော့ဒီရကြနာရစသိရသိရတဲ့အာယုန်တွေလည်းပဲဒါတိုက်ခိုက်မပေါ်နိုင်ဘူး ခန္ဓာအကြည့်တော့ရှိပါမှအာယုန်တွေကလည်းလာပြီးတော့သင်ဟာတာခင်ဖတ်တဲ့ရုပ်တွေလည်းမရှိဘူးသူကနန္တဘောလေးတက်တက်ရှိရတယ်ဟွနန္တဘောလေးတက်တက်ရှိတော့ပရိသီတရားလိုက်ဟောဆိုတာလည်းပဲထောင်းလိုက်တဲ့လားကမရှိတော့ အတုပဘုံသားဇမားတွေကိုဘယ်သူမှတရားဟောလို့မရဘူးပုဂ္ဂိုလ်ကြီးကတော့ဆုံးရှုံးကြီးကြီးကဆုံးဆုံးသွားပြီတဲ့လက်ဆောင်ပြဓမ္မတာဝကရတော့မှုရတယ်သဖာဥဒကယတိကြီးပဲလှည့်ကြည့်တဲ့ခါကျတော့ဒီယတိကြီးကလည်းပဲသင်ရသင်ရစောပြီးတော့ကွယ်လွန်နေဒီလည်းပဲကြီးကြီးရှိတာပဲ လောကီဆံတော်မတ်တွေရရှိရတဲ့နိစ္စနဲ့လောကီဆရာလို့ဆိုမှာပေါ့ကျေးဇူးကြီးသိဆရာလည်းရောက်နိုင်တယ်သတ္တဝါဆွမ်းတဲ့ခိရိတာတွေလည်းပဲကိုယ်အပြီးတော့ငြိမ်ဝတ်နေတော့တရားဟောတဲ့ရှိချက်ချင်းပဲတရားတော်ပေါက်နိုင်တဲ့အခြေအနေရှိတယ်အခြေကောင်းအနေကောင်းရှိပြီးတော့ဒီပုဂ္ဂိုလ်ကြီးကပါသိရတယ် တူကတပတ်စောပြီးတော့အဲကွယ်လွန်တယ်အခြားတူကတော့တည့်ရစောပြီးတော့ကွယ်လွန်တယ်သူတို့ရောက်ရပုံပွားကအရုပပုံရောက်သွားတယ်လိုက်ပြီးတော့တရားဟောဝေရမဖြစ်နိုင်တော့ဘူးထောင်နေရင်လားကမရှိတော့ဒီပုဂ္ဂိုလ်ကြီးကအရှိကျဆုံးရှုံးကြီးကဆုံးရှုံးသွားပြီတဲ့ ပုဂ္ဂိကဆိုလို့ရှိရင်တရားတွေတော့ဟာသူတို့ဟာဆရာကြီးတွေလုပ်နေတာပဲတပည့်တွေဝေပြီးတော့တပည့်တွေလည်းပဲလောကီစံနေရအောင်လို့ညွှန်ပြနေတဲ့ခေတ်စားတဲ့သမထဆရာကြီးတွေပဲဒါပေမဲ့လည်းမြတ်စွာဘုရားကတော့ကိုယ်တွေကယုံနာကိုပိုင်းခြားပြုလာစအစစ်အစစ်စေဝဒနာဉာဏ်လေးဘာမှမဖြစ်တော့ အရိယာမဂ္ဂပုံညာနဲ့အနိဒနိဗ္ဗာန်ကိုတွေ့မသွားရှာတော့အဲ့ဒါကိုရည်ရည်တော့ဆုံးရှုံးကြီးကဆုံးရှုံးသွားပြီလို့ပြောတာပါဒီတော့သံသမဘတရားဟာတကယ်ကိလေသာတွေအပြည့်ရှင်းရမှာတော့သူကဘာမှမတတ်နိုင်ဘူးဆိုတာပေါ့ကိလေသာတွေနည်းနည်းလေးငြိမ်သွားဝတ်သွားအောင်လို့အဲတလောက်ပဲတတ်နိုင်တယ်သူကတော့ နောက်ကျသမားလေးအာမထုတ်တဲ့ခါကျတော့ပြိဋိတာကြီးမျိုးကမကုံတော့ပြန်ပြီးတော့ပေါ်နေတာလို့စိတ်ထဲစိတ်ထဲကနေပြီးတော့ကာယကံရောဒီကံရောကျွလွန်ဆော်ကားတဲ့အပိုင်းစီတွေရောက်နေပါဘူး။ဒါပုရုษရှင်အနေနဲ့ကွယ်လွန်သွားတာကိုဆက်ဆော်ဆရာဆုံးရှုံးသွားပြီလို့ပြောတော့အဲ့ဒါပဲရှိတယ်။ဒီကလာဗံဖို့လေးနဲ့တော့တော့ သတိလေးစိတ်ရုပ်တကူကြီးပြရတယ်ဆိုတာလည်းလိုက်ပြီးတော့ဖူရုပ်အိန္ဒိအိန္ဒိယသွားပြီးတော့ဆရာတွေဖူတာပေါ့လုံလောက်ပြီးတော့ဖြစ်နေတဲ့ပုဂ္ဂိုလ်တွေဒီစားဖို့ဆရာကုလို့လည်းတချို့ကအပယ်လေးဘက်ကလွတ်ပြီးလို့လည်းဒီလိုဆွဲထားလည်းရှိပါတယ်။ဒါကြတဲ့ဒီအင်းငယ်ကအိန္ဒိယဆရာကုပဲဆရာကုရဲ့အဖွဲ့ တစ်ဖွဲ့ကိုဒီတကယ်တော့ကြောက်ကရှင်းကြပြီးတော့ဆရာကအဖွဲ့ဝင်လူကြီးတယောက်ကိုမေးတာပေါ့အဘအိမ်ရလာပြီးတော့ဆရာခုတာဘယ်လိုခံစားရလဲအဘတော့ပြေကြပါပြီလားတဲ့အပယ်လေးပါးတော့မလာတော့ပါဘူးလေဒီလေးပါးတော့မရောက်နိုင်တော့ပါဘူးဒီလိုပြောတာဟုတ် အဲဒါကိုမျှော်လင့်ပြီးတော့ဘုဒ္ဓရာခါပြီးတော့အိန္ဒိယဆရာကြီးတော်ကြတယ်ဘုရားဖူးရုံနဲ့တက်တော်ဒိဋ္ဌာဆရာဖူးရုံနဲ့အပယ်လေးပါးကလွတ်တယ်ဆိုတာဘယ်စာပေထဲမှာမှမရှိဘူး။တရားအားထုတ်လို့သောတာပန်ဖြစ်မှအနည်းဆုံးသောတာပန်ဖြစ်မှအပယ်လေးပါးကလွတ်တာပါ။ သေသေချာချာနားလည်ဖို့ရည်ရှိပါတယ်။ဘုမပြောထားတာကတော့သက်တော်ပြပရိစ္ဆာန်ဆံဃာကြီးဆဲဆဲမှာသက်တော်ပြကိုနောက်ဆုံးပိတ်ရှိနေတဲ့အနေနဲ့လာရောက်တဲ့ပုဂ္ဂိုလ်တွေမကြီးနောက်နောက်ပုဂ္ဂိုလ်တွေလက်ဆောင်ပြတတ်တော်တွေဆံဖူးတွေ့ရတယ်။ဘယ်လိုပြောဆိုနှိမ့်တရပါမလဲဆရာတဲ့ ရှိနန္ဒကအမေလို့မြတ်စွာဘုရားစိတ္တအနန္ဒတဲ့နောက်ပြပြိဋိဘဆံစံပြီးနောက်နောက်ပြသက်တော်လေးချက်မရှိတဲ့ပုဂ္ဂိုလ်ရေသတ္တနိယဌာနရှုမြင်ပွဲရာကုမြင်ပွဲရာလေးဌာနတနည်းအားဖြင့်လည်းပဲသူတို့ဘုရားရှင်ကြားကြီးတော်မှာနောက်ဆုံးကိုယ်တော်ဒုက္ခတွေမပြင်းလို့ သေပေးကြီးနဲ့ကြုံသွားသေးတာပဲဆိုတာပေါ့လေသာဝကဖြစ်စီရလေးဌာနရှိတယ်အဲ့ဒီလေးဌာနမှာအများတကာတွေရှိနေနိုင်အောင်ကုသိုလ်နိုင်အောင်လို့ဇီဒီတွေရှိတယ်အဲ့ဒီဇီဒီတွေလှည့်ပြီးတော့ဖူးမယ်ပေါ့မြတ်စွာဘုရားဖွင့်ပြလို့မူရာဒီလုံးမီဥယျာဉ်ဆိုတာပေါ့လေရှင်ရစီရဇီဒီပေါ့ ဒီပြကြီးကျယ်ကြတော့မဟုတ်ပါဘူး။ဒါမြတ်စွာဘုရားဘုခွက်ရဌာနပဲဆိုပြီးတော့ထိမ့်မှလေးထားပြီးတော့အဲ့ဒါမှကြည့်ရကြပါ။နောက်မြတ်စွာဘုရားသတိပ္ပဉာဏ်နဲ့အရတ္တမဉာဏ်နဲ့သတိပ္ပဉာဏ်တော်ကြီးရရှိရာဌာနအိကလဗုဒ္ဓကေရာကိုနောက်တရားဥရဌာနပါရမီ သာရနာထခေါ်တဲ့နေရာဌာနပေါ့အဲနောက်ဆုံးမလမင်းတို့ရဲ့အင်ကြီးဥယျာဉ်မှာနောက်ဆုံးခန္ဓာပရိနိဗ္ဗာန်ဆံရဌာနလေးဌာနအဲဒီလေးဌာနကျွမြင်ပွဲရာကုမြင်ပွဲရာသာဝကရပြနေရာဌာနလက်လက်ပြီးတော့ခုလေးရှိကြနိုင်တယ်အဲဒီလိုခုရဲ့ခါမှာ မြတ်စွာဘုရားရဲ့ဂုဏ်တော်တွေအာယုံပြုတော့မြတ်စွာဘုရားမှာဒီဂုဏ်တော်ဒီဂုဏ်တော်တွေရှိပါလားဆိုပြီးတော့စိတ်ဓာတ်တွေလည်းကြည်လင်းလာလိမ့်မယ်အဲဒီစိတ်ဓာတ်တွေကြည်လင်းတဲ့အခါမှာမတော်တဆကွယ်လွန်သွားပြီကြောင်တော်မှကောင်းရာသူအတိရောက်နိုင်တယ်ရောက်ကြနိုင်မယ်ဒီလိုဟောထားတာ သောအတုတွေရောက်နေမယ်ပြောတာအပယ်လေးပါးကလွတ်နေမယ်ပြောတာမဟုတ်ဘူးဒါလည်းပဲဂုဏ်တော်တွေကိုအာယုပြုရင်ကြည်လင်တဲ့စိတ်ကလေးရှိနေတော့ဒါကိုပြောတာဘုရားကူသွားတဲ့ပုဂ္ဂိုလ်တိုင်းဟာဘုရားအာယုကြီးရှိနိုင်ပါမလားဘုံတော်တွေကြီးပဲသင်္ဆန်းမပြပွားနိုင်ပါမလား ဂုံတော်တွေပွားတဲ့အချိန်ကနည်းနည်းလေးကြားဘူးသွားတဲ့ပုံကိုယ်တွေတချို့လည်းပဲစီးပွားရေးပါသွားတာရှိတယ်။ကိုရိုးတွေပါပြီးတော့သွားကြတဲ့အခါမှာအရှင်မသိလို့ရှိရင်အချင်းချင်းမတက်ပြီးတော့ရန်ဆွေးလို့မကျေမနပ်ဖြစ်တာရှိတယ်။ဒီတဲ့စိတ်တွေပဲရှိမလား။လောဘပါသွားတယ်မကျေနပ်လို့ဒေါသတွေဖြစ်တယ်မတိနာမလည်းဘူးလို့ဖြစ်တယ်။ ဒါတွေဝင်လာပြီဆိုလို့ရှိရင်ဒီပြင်းတဲ့စိတ်ဆရာအာယုပြည့်တဲ့ဘုံတော်တွေအာပြီးတဲ့ဒီပြင်းတဲ့စိတ်ကလေးတွေကြောက်သွားမှာပေါ့အဲ့ဒီခါမျိုးမတော်တဆသေသွားလို့ရှိရင်ကောင်းအပ်သူတွေရောက်နိုင်ပါမလားတတိယတော့မရောက်နိုင်ဘူးဒီတော့အိန္ဒိယသာဝတိယဌာနလေးဌာနလှည့်လည်ပြီးတော့ဖျားဖူးရလို့ရှိရင် အပယ်လေးပါးကလွတ်ပြီလို့ပြောယူဖားရတယ်ဆိုရတယ်လွတ်ပါလို့လည်းအပယ်လေးပါးကတော့တရားအားထုတ်လို့အနည်းဆုံးသတ္တဗာဖြစ်မှအပယ်လေးပါးကလွတ်တာပါတရားဥပဒါကအပယ်တရားအထုတ်တာလည်းမဆိုင်ပါဘူးအပေါ်ရာရောဘုရားရဲ့ကုံတော်ထဲမှာကုံတော်တွေထည့်သွင်းပြီးတော့ စိတ်ကလေးရှိတဲ့သဘောပေါ့ရှိကြတဲ့သဘောဒါပဲရှိတယ်စိတ်ကမပူအဲရှိသေးလာတဲ့ခါမှာနှစ်သိအားကိုကြည်တိတို့အေးချမ်းမှုပတ်သက်ပြီးတော့ဆန်းတာဖို့လို့ဒါလေးဖြစ်လာတဲ့အခါမှာဥပဒနာရှိတတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းအဲ့ဒါကြီးရှိမှပြီးတော့စိတ်ပြည့်တည်ပြီးဒီဥပဒနာညာရှင်ကြီးပြတ်သွားတဲ့အခါ အနည်းဆုံးသတ္တဝါဖြစ်တော်ရောက်နိုင်တယ်မရောက်သည့်တရားတော်မှသတ္တပတိမျက်ရည်ဟာရခြင်းရဲ့ခြေကအကြောင်းရင်းလည်းဖြစ်တော်နိုင်တယ်အဲ့ဒါမျိုးသာမညာဖုန်ညာရရှိဖို့ရတဲ့အထောက်အကူပြုနိုင်တဲ့အနေထားပါပဲဟောလုံးမဲ့တဲ့အင်းအင်းငယ်ကအင်းအင်းငယ်ဆိုဆယ်နှစ်ကျော်တော့ပါပြီအင်းနှစ်ကျော်တော့ပြည့်တော့မယ်လေ ခြေတကုန်တကြီးတော်ကြီးပေါ်မှာအပေကိုကြားဆိုတာပေါ်ခဲ့ပါလူတွေဟုတ်ဖြစ်ခြင်းနဲ့သွားကြသဘောကအဲ့ဒီလောက်ွားတော်သူတို့ကိုရရလို့ရှိရင်အပေကသက်ကြီးလို့ဒီလိုဆိုလိုဟန်ပြပါတယ် အချောင်းအပေကပိတ်ချင်ကြတာနဲ့ခေါင်းတို့အဲ့ဒီအလူအရက်အဲ့ဒီပွားတော်ကိုသွားပြီးပြီးလိုက်ဘုရားများနာမည်တက်ပြလိုက်လည်းမသိပါဘူးအပေကိုကြားအပေကိုကြားအဲ့ဒီအပေကိုကြားရှိနေတော့ခါခါဒီပဋိဒါရမကလေယာပြီးကြောက်ပြည့်ရဲ့ဘုရားရေကြီးကိုသင်တန်းသလသိရောက်သင်ကြားပြီးတော့ကိုယ်ရည်လူထွက်ပြီးတော့ စေတဝန်ကြီးကြီးတော်ပေါ်မှာသူ့မိခင်နဲ့အတူသွားပြီးတော့ခုမြင်တော့မိခင်ဖြစ်သူကသားရည်အပေပေဆရာသွားခုကြတယ်သားကဒီစကားလေးကရိုးရိုးနဲ့ဆန့်နေတော့ဘာမေးအပေပေဆရာကလည်းရောက်ပြန်ရှိတယ်သားကချက်ချင်းနားလည်လိုက်တာကဒီဆရာသွားခုရဲ့ ပယ်ကပိတ်ပြီလို့သိချင်းနားလည်လိုက်ဒါပေမဲ့လို့ဒီကားငယ်ကသင်္ဍာကသိညာကဆိုတော့သင်္ဍာကရရှိတဲ့အသိဉာဏ်လေးကပါသွားတော့ချက်ချင်းကသူ့အမိပြန်ပြောတာအမေ ဘုရားကုလို့ပေတကားပိတ်တာမဟုတ်ဘူးမြင်ရတယ်တက်တော်တူကဘုရားပြရတာတော့မှပေတကားပိတ်တာမဟုတ်ဘူးတဲ့ဘုရားအားထုတ်လို့သောတာပန်ဖြစ်မှပေတကားပိတ်တာအမေရတယ်အမေဘာမှမပြောနိုင်ဘူးအဲ့ဒါလိုအတိညာရှိရဲ့ငယ်ငယ်လေးကအတိညာရအောင်လှုပ်ရှားတဲ့ပုံပုံကြီးဆိုလို့ရှိရင်ကိုယ်တိုင်နဲ့သိရှိပြီဆိုရင်သူများရဲ့အညာအပလိုက်နဲ့မဆားရတော့ အခုကာလဘုရားကြီးကပေါ်ပါပြီလေလာဘမူလီအားလုံးအများကြီးသုံးနေတာဒီဘုရားပူရင်ဗာပြစ်မယ်ဆိုတော့လည်းသုံးနေတာဒီဘုရားကပူတကိုးကြီးတယ်ဒီလိုလည်းပြောနေတာပါတကယ်ဘုရားဆိုလို့ရှိရင်ဒီကိုးရှိတာကြီးပေါ့ဘယ်ဘုရားဒီကိုးနေလို့ဘယ်ဘုရားဒီကိုးကြီးတယ်ဆိုတာမဟုတ်မဟုတ်ပါဘူးကိုယ်ကိုယ်ရဲ့ပုဂ္ဂိုလ်တွေကိုယ်ကိုယ်နေရာမကျတာနဲ့မဟုတ်လို့ ဘုရားတွေလည်းအတန်းစားကွဲကုန်တာပဲဘုရားရဲ့ရေပွားတွေလည်းအတန်းစားကြီးဘလုံးကွဲကုန်တာလို့လိုက်တာနားမလဲတဲ့ပုဂ္ဂိုလ်တွေကအဲ့ဒါကိုလိုက်ကြတယ်တို့ကြောင့်လေးကနားမလဲလိုက်တာတော့သားပါတော့တချို့ရန်တော်ကြီးကပါနေတယ်ရဲမှာအဟောစရာကောင်းတယ်ရန်တော်တွေကလည်းကြီးရဲတဲ့ရဟန်းတော်ကြီးရတာကိုအဲ့ဒါအဲ့ဒီလိုဖြစ်တယ် ဒါတော့အဲ့ဒီနောက်မလိုက်မရအောင်အညာလိုက်မခံရအောင်ဘုလိုတတိပဒဘာဝနာတရားတွေအထုတ်ထားပြီးဆိုရင်ယုံနာပိုက်ခြားသူကစာအစဉ်စဉ်စဉ်စဉ်ညာလေးကိုဖွင့်ပြီးတော့အနည်းဆုံးဥရိယပြညာမဲလောက်ရောက်တဲ့အခါမှာအလေးရောင်လို့အပြည့်အစုံကိုခတ်သက်သက်ကြည့်မြင်တဲ့ညာလို့ နှစ်သိအာမှုပီတိတို့အေးချမ်းမှုပတ္တတိတို့မြေလုံးထိုင်လို့ကောင်းတဲ့ဒုက္ခတို့တရားသဘောလေးတွေဆန်းဆန်းကြဲကြဲတွေ့ရတော့ဒီတရားစိတ်မှန်တဲ့တရားပဲဒီလိုအထုတ်တဲ့နိယာလည်းစိတ်မှန်တာပဲဒီအထုတ်တဲ့နိမှန်တိုင်းအထုတ်လို့ဒီလိုမှမကြုံဘူးတဲ့ယုံနာပိုက်ခြားသီးပါဆိုအတိညာလေးကိုပွင့်ရတာ ဒီလိုမှန်တရားကိုမြတ်စွာဘုရားဟောလို့ဦးဇင်းတို့ကျင့်သုံးရတာဆိုတာပေါ့လေတရားမြင်တော့ဘုရားမြင်ဆိုတဲ့အတိုင်းတရားနည်းနည်းမြင်ပြီဆိုလို့ရှိရင်တရားမှန်ကိုနည်းနည်းမြင်ပြီဆိုလို့ရှိရင်ဒီအမှန်တရားကိုဖော်ထုတ်တော်မူတဲ့မြတ်စွာဘုရားလည်းမှန်ပြီပေါ့အားထုတ်လို့တော်တော်ကြီးကိုကျင့်တတ်လောက်ပြည့်စုံသွားပြီဆိုလို့ရှိရင်တော့ ဖြစ်ပြမစအရေးလိုက်ကိုအရိယာမင်းညာပုံညာနဲ့မျက်မှောက်မြင်ကြည့်သွားပြီဆိုရင်တော့တရားရှိကြကြမြင်သွားပြီအမှန်မြင်သွားပြီဟုတ်ပြီမှန်ပြီဆိုပြီးတော့ဒီလိုဆုံးရတဲ့ချတော့တာတရားမှန်ကိုကိုယ်တိုင်တွေ့လို့အဒီပြုဆုံးရတဲ့ချလိုက်တာနဲ့ပဲဒီတရားတော်ကိုပေါ်ထုတ်တော်မူတဲ့မြတ်စွာဘုရားကိုလည်းမှန်ပြီဆိုတာပေါ့လေအဒီပြုဆုံးရတဲ့ချလိုက်တော့တာ တရားမြင်တော့တရားမြင်တာပေါ့ဒီကကြောင်းကြောင်ပြန်လိုက်တရားမမြင်ရင်ဘုရားမမြင်လေဘူးပေါ့ကြောင်းတောင်ခွဲတာပေါ့တရားဆိုတာကစာအုပ်ထဲကတရားလားဆိုတော့မဟုတ်ပါဘူးဆရာသမားယဟန်တော်တွေဟောတဲ့တရားလားဆိုတော့မဟုတ်ပါဘူးကိုယ်တိုင်တွေးကြတဲ့တရားလားဆိုတော့မဟုတ်ပါဘူးကိုယ်လိုတိပ္ပဘာဝနာတရားတွေအားထုတ်လို့ကိုယ်တိုင်ဉာဏ်ရှိမှုတွေဖြစ်ပြီးတော့ပွင့်ပြီးတော့ရင့်ပြီးတော့ ပြည့်စုံပြီးတော့ငိမ့်တဲ့နိဗ္ဗာန်ကိုသိမြင်နိုင်လောက်တဲ့အစီစိတ်တဲ့တရားမျိုးကအဲ့ဒီတရားမျိုးမြင်ရပါပါတရားမြင်တော့တရားမြင်တယ်ဆိုအများစုမြင်ကြပါရဲ့လားတရားမှမမြင်ကြပါရဲ့လားအခုကတော့အတ္တမတွေပဲဖြစ်နေပါတယ်ဓမ္မမမြင်ကြပါဘူးဒါကြောင့်မလို့တရားမမြင်တော့ဘုရားလည်းမမြင် တရားကွယ်တော့ဖရာလည်းပဲကွဲနေပါတယ်အများကြီးမှာသိစားစရာချက်တွေဒီကတရားမှမတွေ့သေးဘူးဆိုလို့ရှိရင်ဒါအိတံဖျားအဖြစ်ပဲဆိုတာစိတ်ထဲမှာပေါ်လေကိုယ်ပိုင်ဉာဏ်နဲ့တက်ဝင်ပြီးတော့မယုံကြည်နိုင်သေးဘူးလက်မခံနိုင်သေးဘူး ထုတ်ပြတ်ချက်မချနိုင်သေးဘူးအတီမပြုတ်နိုင်သေးဘူးတရားထုတ်လို့တရားသဘောတည်းမြင်မှပုတ်ပြီးဆိုပြီးတော့ပေါ့လေယုံကြည်လက်ခံအတီးရုပ်ဆုံးဖြတ်ချက်ချနိုင်တာပါချနိုင်တာပါအဲ့ဒီပိုက်ပြီးသွားမှာအဲ့ဒါတော့အဒီမောက္ခခေါ်တဲ့သတ္တရားတွေဝိရိယတွေလည်းပြန်ကြည့်နေတာတွေ တတိယလည်းပဲတခါတည်းကိုပေါ်သမျှအာယုံပေါ်မှာဖြီးကပ်ပြီးတော့နေတာလေလက်ရစွာရှိနိုင်တဲ့သဘောတွေစသည်စသည်ပေါ့လေတရားတို့လို့ခင်ရလောက်အောင်သူချာချာတရားရတာကိုတွေ့လာပြီဆိုလို့ရှိရင်ပဲတော့မှဒီယောဂီဟာနောက်မဆုတ်တော့ဘူးရှေ့တာသွားတော့တာပဲယခုဘဝတရားအားထုတ်လို့ တရားဥရခြင်းရဲ့အကြောင်းအင်္ဂါ၅ပါးလဲစုံသွားပြီအားကြဖြစ်သွားပြီသက်တာအာထုဒီဘဝမှာပဲအ ਨੇ ဆုံးတစ်မျက်ထူရတယ်အပေကသိတယ်အဲ့ဒီသွားမှာအဲ့ဒီလိုသဘောသွားကိုလုံနည်းနဲ့အတူစိတ်ကြံပုံစိတ်ကြံလို့ရရှိတဲ့အကျိုးလားမတည်သေးတဲ့ပုဂ္ဂိုလ်များကတော့ အုတ်တွေဆဲတွေကြောက်တွေရေတွေဒီလိုရေတွေနဲ့တိဆောက်ထားတဲ့ဒီဒီတွေရုပ်ပွားတော်တွေဒီဘောကဒီဒီတော်တွေအဲ့ဒီပေါ်မှာပဲရက်နေတော့တာပဲတက်တယ်မတိုးတော့ဘူးအများစုဆိုလို့ရှိရင်ပုံတော်ထဲမှာဂုံတော်တော်မှဆက်သေးပြီးတော့မကြည့်ရတတ်ဘူးပုံတော်ပေါ်မှာပဲရက်နေတာပဲအဲ့ဒါတော့အဆင့်ပဲအများစုကရှိပါသေးတယ် ကျွဲမလဲအပယ်လေးပါးပိတ်ကြောင်းအဖြစ်တော်တော်များများယဟန်တော်တွေကအစလူဥပဒကဥပဒိကာတွေဒီတိုင်းမသိနေပါသေးတယ်သာသနာတော်ကြီးနဲ့တုံ့ကျိတ်ပါလေကျယ်နဲ့တကယ်တော်ရည်မြတ်စွာဘုရားဆုံးမထားတဲ့သာသနာမိမိမှာမရောက်သေးတာကတော့ စကူရေးသာသနာမပြည့်စုံသေးတာကတော့စိတ်ဝင်းနေစရာကောင်းပါလေအဲဒီလိုအခြေအနေဆိုင်နေတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်များအဖို့တော့ကိုရှိရှိကရသော်ပြမပွင့်ရင်ကာလကအိန္ဒိယမှာရှိရတဲ့အများစုလူတွေနဲ့ဘာမှမကွာတော့ဘူးအတူတူပါပဲရှင်းရှင်းနောက်ရှင်းဒါပါဒါပဲကွာပါတယ် ဟိုရှိရှိကသူတွေကအတ္တဆွဲရှိတယ်အဲ့ဒီအတ္တဆိုတာကဒီမှာ2မျိုးရှိတယ်ဇီဝအတ္တနဲ့ပရမအတ္တဇီဝအတ္တဆိုတာကအသက်ရှင်နေတဲ့အကောင်လေးပေါ့လက်ပြလို့လည်းခေါ်ပါတယ်တချို့ဝိညာဉ်လို့လည်းခေါ်ပါတယ် လူကကအသက်တွေသွားတယ်လက်ပြလေးကထွက်သွားတယ်လူကတော့ရုပ်ကိုရတော့ဓမ္မချမ်းနေခဲ့တယ်ဝိညာဉ်လေးကဆက်သွားတယ်လက်ပြဆွဲဝိညာဉ်ဆွဲဟာဒီကအတ္တအဆွဲပဲဟိုးရှိကဒီလေးနဲ့ဘာမှမရှိအဲ့ဒီလက်ပြခေါ်တဲ့ဝိညာဉ်လေးကိုအထက်ပိုင်းမဟာသမာခေါ်တဲ့သာဝရဘုရားကြီးကဥစ္စုထားတယ် မာဇမထာဝရဆရာကြီးရဲ့အလိုကြဖြစ်ရတယ်။သူကနေဆိုနေတေးဆိုတေးဆိုတော့သူ့စိတ်ထဲကအရာကိုဖြစ်ရတယ်။အဲ့ဒီမဟာဇမကြီးကလည်းပဲသလောကလုံးအစိုးရထားတယ်။တစ်ခုတည်းသာရှိတယ်။ပြည်ကြရီမှန်ကြီးအကုန်လုံးရှိတယ်။သူ့မှာကဆင်းရဲတယ်ချမ်းသာတယ်ဆိုတာကစပြီးတော့ဒါရေရရမရှိဘူး။ ပုံသဏ္ဍာန်စသည်ဆိုတာလည်းမရှိဘူးနမယရဒီလိုကိုရှေ့ကဇမကိုယ်ဝယ်တဲ့ပုဂ္ဂိုလ်တွေသာဝရဘုရားကိုယ်ဝယ်တဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုပဲအခုလည်းပဲသာဝရဘုရားရဲ့လိုကိုယ်ဝယ်တဲ့ပုဂ္ဂိုလ်တွေဒီလိုသဘောထားတာပါပဲအဲ့ဒီမှာဇမကြီးကချပေးတဲ့ကျတတ္တဝရတတ္တဝရမှာရှိနေတဲ့ဇီဝအတ္တအသက်ကောင်လေးကြကောင်လေးအဲ့ဒါတွေကလည်းတတ္တဝါတွေကိုယ်ရဲ့ကိုယ်ရဲ့တိုင်းမှာပေါ့လေပုဂ္ဂိုလ်ဘောကောင်တွေအစရှိနေတယ် တချို့ပြိမိမတော်ရှိတယ်လို့ယူဆတယ်လည်းရှိရတယ်သူကလည်းပဲခြားနာတယ်တစ်ခုနဲ့တစ်ခုမတူဘူးတတ္တဝအကြီးအသေးအလိုက်တတ္တဝအကောင်ကြီးလို့ရှိရင်အတ္တကြီးတယ်ရှင်ကြီးမှရှိတဲ့အတ္တဆိုသူကအကောင်ကြီးတယ်ဆိုအတ္တကြီးတယ်ဒီလိုရှိဒီစိတ်ကလေးမှရှိတဲ့အတ္တဆိုအကောင်သေးတယ်ဆိုအတွက်ဒီမှာအတ္တသေးတယ်ဘုရင်တော့ခြားနာတယ်မတူဘူးတဲ့ ဝိဘူတဲ့သူကလည်းပဲသူ့ဆိုင်တတ်သိရှိတယ်မြင်တာလည်းပဲအဲ့ဒီဇွာတာလေးနဲ့မြင်တာကြားတာနာနာစားတာသိတာသိတာလုတ်သမျှသိချသမျှဟာတွေအဲ့ဒီဇွာအတာလေးနဲ့လုံနေတာတဲ့ကိုယ်ထဲမှာလူသေးသွားပြီမဲ့ရုပ်ကိုယ်ကြီးပျက်စီးသွားပြီမဲ့လို့အဲ့ဒီအတ္တလေးကမသေးဘူးတဲ့တခြားဘဝကြောက်ပြီးတော့နေရပြန်တယ်ရဲရဲရဲရဲတဲ့ ကိုရှိကအဲ့ဒီတိုင်းပဲယူဆခဲ့တာပဲအခုလည်းပဲယူဆတဲ့ပုဂ္ဂိုလ်ရှိနေတာပဲအတ္တဆိုဇီဝအတ္တဆိုလည်းရှိနေတာပဲပရမအတ္တအစွဲညာမဟာဗြဟ္မာကြီးဆန်းကျင်တဲ့မဟာဗြဟ္မာကြီးသာဝရဇာကြီးရှိတယ်ဆိုတဲ့အစွဲဒီလိုရှိတယ်ပါထုလို့ဘာဆိုချိန်ကာလသာတစ်ခုတည်းကြာရောက်ပြီးတော့ပြောင်းလဲသွားတာပဲ အယူဆကတော့ဘာမှကြောင်းလဲမှုမရှိဘူးအဲဒီကြားထဲမှာမတိပဲနဲ့အတိဟံဆောင်ပြီးတော့ဘလို့ဆရာလုပ်နေတဲ့ပုဂ္ဂိုလ်တွေကလည်းပဲသုံးဦးလောက်ရှိတယ်ကုရဏကတော့အဆိုင်နေလို့ဆိုတယ်အမျိုးမျိုးဟောတာအဲဒီအတ္တတွေကိုပဲဟောနေတာပဲအတ္တကတချို့ရှိတယ်တချို့အတ္တမရှိဘူးသိရင်ပြီးတာပဲတချို့ကလည်းဒီအတ္တလေးကမရှိရှိသေးစသည်ဟောတယ်အမျိုးမျိုးယူဆပြီးတော့ဟောတယ် အဲ့ဒီဆရာကြီးတွေဟောသမျှကိုကိုယ်ပိုင်ညာနဲ့အသုံးချနိုင်မယ်နဲ့ရောင်ဝလိုက်တဲ့ပုဂ္ဂိုလ်ရလည်းပဲစိတ်ကတိအများကြီးအခုခေတ်ကဒီတိုင်းပါပဲအပြောကောင်းအဖေါက်ကောင်းတဲ့ပုဂ္ဂိုလ်တွေတော့နိုင်ပြီးတော့တကယ်မြတ်စွာဘုရားရဲ့အဆုံးအမရှင်လေးမှန်နဲ့ရှင်သုံးခုကြောင့်ရရှိနိုင်တဲ့တကယ်အစ်စ်ကာရ ဒီပါကျင့်ပြီးသမာဓိကျင့်ပြီးပညာကျင့်ပြီးအဲ့ဒီကျင့်ပြီးရှင်းမှရောက်ရှိနိုင်တဲ့ရင်းချမ်းမှုဆိုတဲ့ဟာဒါတိကလို့နားမလည်တော့ပါဘူးပေါ်ပွင်လိုက်ပြီဘုရားသာသနာအငွေ့အတယ်လေးရှိတော့ရှိတော့ရှိပါတယ်သမယောဇအဲ့ဒီသမယောဇဘုံဘောမှာဘုရားဘာသာဝင်ရလဲပဲအခုလိုဒီဒီဒီပါလေးဖူရလို့ဒီကျင့်တတ်နေတော့ အလူတန်းနေလောက်ရလို့ရှိနေဒါလည်းပဲသူတို့သူတို့ကိစ္စပြီးပြီဆိုပြီးတော့စဉ်းစားနေတာပဲတချို့ဘာပွဲတွေညာပွဲတွေရကျင်တာနဲ့ဟိုလိုကျုပ်စုပုတ်စုကြတယ်လေအများကြီးရှိတာပဲတကယ်ဗုဒ္ဓသာသနာတွေကအစ်စ်သာသာကိုလက်တွေ့ကြကြအာမထုတ်ဘူးတော့တကယ်အစ်စ်သာသာမတွေ့ဘူးမတွေ့တော့ဒီတရားမှဒီတရားဒီတရားမှဒီတရားဆိုတာက လက်ခံယုံကြည်အတည်ပြုတဲ့တတ္တတရားကမရှိတော့ယုံဝါးတွေရှိပြီးတော့လိုက်နေကြတာလေးလည်းအများကြီးရှိတယ်တချို့နတ်ကိုယ်ပဲတော့ရှိတယ်ဘိုးဘိုးတွေကျို့ဘိုးဘိုးတွေလည်းအများကြီးဒီရင်လက္ခဏာစိတ်ခံစသည်ပေါ့လေဒါရိုက်တသိရေရာရှိစသည်ဒါတွေလည်းလိုက်နေတော့ရှိတယ်ဇမနာဝါဒရဟန်းတော်တွေလည်းပါတာပဲ အတိတ်ကောက်တာတွေလည်းရှိတယ်အခုကိစ္စလို့ရှိရင်တိုးလာတာတစ်လုံးတိုက်နှလုံးတိုက်သုံးလုံးတိုက်ဆိုတာဒါတွေလည်းတိုးလာတာရှိတယ်အများကြီးပါပဲအဲ့ဒါတွေကလွှမ်းနေတာဘယ်မလဲဘုရားဘာသာဖြစ်ဖြစ်ဘုရားဘာသာဖြစ်ဖြစ်အခုလိုရိတ်တာမျိုးလာလို့တရားအထုလို့တရားသဘောသိမြင်တဲ့ဥယေကယဟန်ဥယေကအနန္တနေပါသေးတယ် ဥပဒကဥပတိကဥယျာဉ်လည်းပဲတော်တော်များပါသေးတယ်အလုံးသက်ကြည့်ပါမှဗမာပြည်မှာလူရေသမောင်း54တန်းရှိပါပြီဒီမှာရဲ့ဆယ်နှစ်တန်းလောက်ရှိမလဲတရားပဲအခုလိုရှင်းပြီးမှလေ့လာပြီးတော့ရှင်းလို့တရားသဘောကြည့်ရင်လည်းရှင်းဟာအပါဝင်အမျိုးသားမျိုးသမီးယောဂီဆိုတော့ဒီဘယ်လိုမျိုးရှိတယ်လဲ။သံအနေငယ်လောက်လို့ရှိမှာပါ။ သာသနာတော်ကြီးရဲ့ထွန်းရဲ့သားနဲ့သာသနာအဖြစ်သာသာကြီးမတွေ့တာတော့ပေါ်ပင်လေးတဲ့အဲ့ဒါကိုပဲဗုဒ္ဓသာသနာအလုပ်ဗုဒ္ဓသာသနာကြီးလို့ရှင်ရတဲ့အဲ့ဒါနဲ့အချိန်ကုန်နေတာရရှိတဲ့အချိန်ကြီးအကျိုးရှိစွာနဲ့အသုံးချဖို့မရတော့အချိန်လေးကိုအလဟတ်ကအကျိုးရှိလို့နဲ့ရှုံးပြီးပြည့်နေတာတော့တော်တော်ဝင်နေကြကောင်းပါလေ ဘာထူးမလဲအဲ့ဒီပုဂ္ဂိုလ်ရဲ့ရှိတဲ့ပုဂ္ဂိုလ်ရဲ့ဘာထူးဘူးဟောတဲ့ပြောတဲ့ပုဂ္ဂိုလ်တွေကလည်းပဲတကယ်ယုံကြည်တိုက်တဲ့တတိယဝတ္ထုဖရာရှိတရားရှိသံဃာရှိကောင်းတာပြင်ကောင်းကျိုးရတတ်တယ်ဆိုးတာပြင်ဆိုးရတတ်တယ်ဒီခုပြည့်စုံဘဝဘဝထောက်လို့ရှိရင်အတိတ်ဘဝဆိုတော့ရှိခဲ့တယ်။နောက်လည်းပဲအနာဂတ် ဘုရားဖြစ်နိုင်လားအောင်အကြောင်းရင်းလို့ရှိရင်အနာဘောလည်းရှိသေးတယ်ဆိုတာပေါ့ယုံကြည်လိုက်တဲ့အရာတွေကိုစัจ jana နာယနာသုံးပါးဆိုရင်ဂုံကြီးနဲ့အတူပေါ့လေရှင်းလင်းပြနေတဲ့ပုဂ္ဂိုလ်တန်တဲ့ခံအကျိုးကိုလက်ခံနိုင်လောက်အောင်ရှင်းလင်းနေတဲ့ပုဂ္ဂိုလ်ဘဝတွေရှိပါတယ်ဆိုတာရှင်းလင်းနေတဲ့ပုဂ္ဂိုလ်ဘယ်လောက်များဥယျာဉ်များကြလဲ စာပေနဲ့လက်တွေ့ပေါင်းစပ်ပြီးတော့ရှင်နေတဲ့ပုဂ္ဂိုလ်ဘယ်လောက်များဥယျာဉ်များကလဲရှင်နာတော့တဲ့ဥယျာဉ်ရှိပြီကြောင်တော်မှအဲ့လိုပုဂ္ဂိုလ်များရဲ့ရှင်းလင်းချက်ကိုစိတ်ဝင်စားပြီးတော့အမြတ်တလို့နားဆောင်သူလိုက်နာသူဥယျာဉ်ဘယ်လောက်များများကလဲသိကြည့်လိုက်ရဆိုလို့ရှိရင်များကြီးလေတကယ်တတိယဝတ္ထုယုံကြည်အားကိုးတိုက်တဲ့အရာဝတ္ထုဂုံကြီးတွေမပြောသေးပဲနဲ့ ဒါတကယ်ကိုကြီးညိုစရာပဲဆိုတာမျိုးကကြီးညိုစရာဂုံလေးနဲ့ပြည့်စုံလို့ကြီးညိုစရာပဲဆိုတာဘယ်လိုလုပ်ကြည့်မလဲမတည်ပဲနဲ့ကိုယ်ပေါ်နေရလို့ရှိရင်သမယုံကြပေါ့သမယုံကြဆိုတော့မှုံမွားမွားပဲရှိနေနေပဲမပြတ်မသားပဲမရေမရာပဲမတိမချပဲရှိနေနေအားနေ ညောင်နာနာကြီးပဲအမိကမဲ့ဓာရိပတ္တိရနေရတယ်ကာတုနဲ့ရှိရပုဂ္ဂိုလ်ကြီးအဲရိုးရိုးဖျားသွားချောင်းတဲ့တော့ဒါတော့ရှိရှိမှာပေါ့ရှားလို့ရှိရင်လည်းမလုံလောက်ဘူးလူကုန်တာလူုံတိုင်းနဲ့မလုံလောက်ဘူးတကူကြီးကြားလို့ကြွားတဲ့နေရာဌာနတွေတက်တဲ့ခုရုံနဲ့မလုံလောက်ပါဘူးသာဖျားတရားမြင်တယ်မဟုတ်သေးပါဘူးတရားမမြင်တော့ဖျားဆိုဒီဒီတော့မြင်တာပေါ့သာသရှိတယ်ဒီအဆင့်နဲ့ရှိပါသေးတယ် ဒီစိတ်ရှိရတာအရေးခိုက်လို့ရှိရင်အရေးကိုသိရလို့ရှိရင်တတိယဝတ္ထုအဖြစ်ယန္တသုံးပါးရဲ့ခုံကြီးတွေကိုဟောပြောသူအားနဲ့ကံနဲ့ကံရဲ့အကျိုးတွေဘဝရဲ့အကြောင်းကိုရှင်းလင်းတင်ပြတဲ့ပုဂ္ဂိုလ်အားနဲ့နေနေတဲ့စာပေတွေလည်းပဲလုံးနေနေတဲ့စာပေတွေကပြည့်စုံတဲ့သားဟောလေ့လာသူတွေလည်းပဲမြဲနေတဲ့အားနဲ့နေနေတဲ့ပြရနေပါတယ်။ဘာမှမဟုတ်ဘူး။ စစ်ပန်တဲ့တတိယဝတ္ထုမှာမှန်မှန်အခြေခံတတ်တာတရားတော်မှာတချို့မရှိတော့ဖြစ်နေပြီကိုပုဂ္ဂိုလ်ဒီပုဂ္ဂိုလ်နဲ့လူဖြစ်နေပြီကျွလည်းပါလာမဲ့ဖြစ်နေပြီဒီရတာအစစ်စစ်ဆက်ဆက်ဘိုးဘေးတွေကအစဒီတိုင်းဖြစ်လာတယ်ဆိုတော့နောက်ပေါက်တဲ့ လူငယ်လူရွယ်တွေလည်းပဲငကိုကမှိနေကြတော့သူတို့လည်းမှိနေပြီပေါ့ဆရာသမားတွေကလည်းဟောမှုဟောမှုပြောမှုကြီးတော့သူတို့လည်းမှိနေပြီပေါ့ဘယ်မလဲသူတို့ကန္တာမှာတကူရေးသာသနာဘုရားဆုံးမဘုရားရည်ရည်ဟုတ်သိစဉ်းစားကြရကောင်းနော်ဒါမြတ်စွာဘုရားမပွင့်ရဆိုလို့ရှိရင်အိန္ဒိယမှာအဲ့ဒီလိုလူသားမျိုးတွေများ စစ်မှန်တဲ့တတတရားမရှိခဲ့ဘူးမြတ်စွာဘုရားပွင့်လာတဲ့ခါကျမှဓမ္မစက်ကဆိုတာပေါ့တရားစက်ဝိုင်းတရားကြီးကြီးပေါ့စက်ဝိုင်းဟောတော်မူလို့အဲဒီဓမ္မစက်ကနာကြားပြီးတော့လက်တွေ့ လေ့လာတဲ့ပုဂ္ဂိုလ်ရဲ့သာနာမှာဓမ္မစက်ကြအစက်ကြတရားအစက်ကြလုံးသားတဲ့မှာကတ်တာပါကျင့်လေးမှာနေပြီးပြီးတော့ကျင့်လေးမှာနေကျင့်လို့အခြေခံယုံနာပိုက်ခြားမှုကအစအခြေခံယုံနာကြောက်ကြွဆက်ပုံကြီးပြီးပြီးဆိုလို့ရှိရင်ဩသစ္စာတတ်တော့ဘဝဆိုတာ အကြောင်းနဲ့အကျိုးဖြစ်စေကြီးကိုဆိုတာပေါ့အကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ရည်ကြီးကြောင်းကြီးလိုပါလားဆိုတာပေါ့ဒီနားလည်သွားမယ်ယုတ်နာကွဲတယ်ဆိုတဲ့ကောကခေါင်းကဇီဝအတ္တမရှိတော့ဘူးဒီယုတ်ဒီနာပဲရှိတယ်ဒီယုတ်ဒီနာတည်ပြီးတော့နှစ်ခုတည်ပြီးတော့နှိမ့်နဲ့ထုတ်ထားတဲ့လူကြီးတုံရပဲဇီဝအတ္တမရှိဘူးအထုတ်နေတဲ့အခါမှာယုတ်နဲ့နာကွဲဖြစ်တယ်ဒါတော့သိတာပဲ ဆက်ရှိတဲ့အခါမှာအကြောင်းကြောင့်ကျိုးရှိပုံလေးကိုကိုယ်ကျင်လို့ကိုယ်တာဆန့်ကျင်လို့ဆန့်တာဆန့်ကျင်လို့ထိုင်တာမျက်စိနဲ့အသိရှိလို့မြင်တာနားနဲ့အသံရှိလို့ကြားတာရှိကြအာရုံရှိလို့ရှိတိတ်ဖြစ်ရတာစသည်ပေါ်လေသူ့အကြောင်းနဲ့သူ့ကျိုးကိုယ်ထဲမှာအတွေ့အကြုံကြောင့်နေဆုံးခါခဲ့တာသူ့သူ့စိတ်ကပ်ပြီးတော့မရှိတဲ့အတွက်မတိတာ သူလက်ချက်တိုက်ဆိုလို့ရှိရင်သူ့ဟိုတွေဖြစ်တာဆိုတာသူ့အကြောင်းနဲ့သူ့ကျိုးလေးတွေဆက်ဆက်ပြီးတော့ခါလဲနားလည်လာတာပဲပြပြနိုင်လာတာပဲကြောက်ကြတာရှိတယ်ဆိုတဲ့အတိလေးရတာနဲ့ပဲခေါနာအကြောက်မှမသိတော့အကြောင်းနဲ့ဖြစ်တယ်ဆိုတော့အဲဒီကဒီအစွဲကြီးလေးဖြစ်သွားတယ်သူ့အကြောင်းနဲ့သူ့အကျိုးနဲ့ဆက်ဆက်ပြီးဖြစ်ပုံတွေပြီးတော့ ဝိသမဟိတုကဒိဋ္ဌိဆိုတာပေါ့ဒီမှာတရားသာဝရဘုရားကဖန်ဆင်းတဲ့ဆိုအစွဲကြီးကြီးဖြစ်သွားတာဒီကမှတစ်ချင်းဆက်ပြီးအထုတ်တဲ့အခါမှာကြောက်ကြွတဲ့တရားကြီးပေါ်ပြီးတော့ကြောက်သွားဖို့ပေါ်လို့ကြောက်လို့ဆင်းရဲဖို့သူသဘောတိုက်ပြီးဖြစ်ကုန်လေးပေါ့ဒါလည်းဒီရှိတာမြဲတာဒီမြဲတယ်ဆိုအစွဲကျွတ်သွားတယ်ဆင်းရဲတာဒီကကောင်းကောင်းဆန်းတာဆိုအစွဲကျွတ်သွားတယ်သူသဘောတိုက်ပြီးဖြစ်ပုံရှိတော့ခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းကောင်းစားချမ်းသာတဲ့အတ္တလေးအိမ်မွေးတဲ့အတ္တလေးအဲ့ဒီအတ္တအစွဲပြီးပါတော့ ဆက်ကျွတ်သွားတယ်တရရင်နဲ့ပေါ်ပေါက်နေတာတွေ့ပြီဆိုပြီးဆိုတော့တွေ့လို့ရှိရင်ပြတ်ဆဲသွားတာမရှိဘူးအတိတ်တပေါ်နေတယ်ဆိုတာပေါ့လေသုတရတိရှိရှိတရရင်နဲ့ပေါ်လာတဲ့အရာတွေကလည်းပဲပေါ်တဲ့တိုက်ကြီးမနေပဲနဲ့ပြစ်ပြစ်ပြစ်ပြစ်သွားတာလေးတွေ့ရောသတ္တရတိရှိပေါ့လေဒါလည်းမရှိဘူး ပြည့်စည်ရေးဝါဒနဲ့တည်မြဲရေးဝါဒအရှုခံရတဲ့အာယုံတို့ရဲ့အဖြစ်မြင်ရင်အတိတ်ဖြစ်တာမြင်လို့ရှိရင်ဥစ္စရဒိဋ္ဌိပြည့်စည်ရေးဝါဒဖြစ်နေပြည့်စည်အစွဲဖြစ်နေအတိတ်ဖြစ်တာလေးတွေကပေါ်ပြီးတော့ပြတ်ပြတ်သွားတာတွေ့တော့မြဲနေတယ်ဆိုတော့သတ္တရတိတိလည်းကျင်းသွားတယ်ဒီကြီးနဲ့ပဲတိတိတိတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းဆင်းပြီးတော့ဥပဒနာညာကြီးတွေတခါတည်းတက်တက်လာတာပဲ အထူးသဖြင့်ဥရိယပြညာမင်းတို့ရောက်လာပြီဆိုလို့ရှိရင်အိုးအတိမောက္ခခေါ်တဲ့အတိပြုဆုံးဖြတ်ချက်ခြားမှုတွေပေါ့ရေးခလေပေါ့ရေးခလေပြရေးခလေပေါ့ရေးခလေပြောက်ကြည့်တာတော့အာတိတ်ကောင်းတဲ့တရားတွေအခုမှတွေ့ရတာပဲဆိုတာပေါ့ဒီသတ္တတရားတွေဖြစ်တာနော်သူကြီးကြကြဖြစ်လာတာဒီပြန်အခြားအခြားလည်းပဲတရားရတာတွေတွေ့လာတော့ ဒီနည်းနဲ့ပဲဆက်ပြီးတော့မှတ်သွားတဲ့အခါမှာတရားရင်းနဲ့ကုံဆုံးပြက်ကြောက်ပြက်ပုံလေးကုံဆုံးကြောက်ပြက်တာတွေ့တော့ကြောက်ွယ်ရှင်းပုံလေးအပြစ်တွေမြင်ပုံလေးကြီးငွေပုံလေးဒီလိုပြည့်နေသာရှိနေတဲ့အမြဲပြရှိနေရုပ်နာတရားကြီးဘို့ပေါ့ယုံမှုဆက်ဆိုပြီးတော့ရှိတဲ့အခါမှာပို့ပြီးတော့ကြည်ပြင်းချင်းချင်းရှိလာပုံလေးနောက်တက်တော့တက်တာလေးရှိမကောင်းတာပုံလေး ရှုမှတ်ကောင်းတယ်ဆိုတော့ဘယ်လောက်ထိကောင်းသွားတယ်ဆိုတော့ခုံခုံမောင်းလေးထိဖြစ်သွားတာရှုကြလည်းပဲသဘာဝတရားရှုတာလည်းသဘာဝတရားသဘာဝတရားတက်တဲ့တဏ္ဍကိုခိုင်ရှင်းတွေ့တာပဲနောက်တွတ်တွတ်တွတ်နဲ့တက်လာသေးတော့ရှိကြအာရုံရှိကြတဲ့စိတ်ပေါ်တခါလည်းကိုဒီမှာပြတ်စဲငြိမ်းချမ်းသွားတယ်ဘဝတ္တရည်ရည်စည်းကြောင်းကြီးဒီမှာပြတ်ဖြစ်နေတဲ့ယုံနာရှင်ဟာ အပောတာပေါ်လေအဲ့ဒီရည်စည်းကြောင့်ရက်သွားတယ်ပေါ့အရေးကလည်းတွေ့တော့တာအဲ့ဒီအဆင့်ကြီးရောက်သွားပြီဆိုလို့ရှိရင်ဟုတ်ပြီဆိုတာပေါ့လေကိုယ်ပိုင်ညာနဲ့အတီးပြုဆုံးဖြတ်ချက်ကြတော့တာပဲအဲ့ဒီသဘောသွားတွေအဲ့ဒီညာနဲ့မြတ်စွာဘုရားဖွင့်ပြီးဘယ်ပုဂ္ဂိုလ်ဒီခန္ဓာမှာအရင်ဖြစ်တယ်လဲလို့ဆိုတော့ တရားဥခေါ်တဲ့အခါမှာလူသားတွေက၅ဥပဲဒီသာဝတိ၅ဥပဲဒီသာဝတိ၅ဥရဲ့ကရှင်ကိုနေညာမဖြေလောက်ရှင်ဥစွာဓမ္မစက်ခုတရားမျက်စိတရားဉာဏ်မျက်စိဖွင့်သွားတယ်တရားမျက်စိဖွင့်သွားတယ်ဆိုတာသတ္တပတိလက်ညာပုံစံနဲ့နိဗ္ဗာန်ကိုမြင်မှောက်ပြီးရှိသွားတယ်လို့ခေါ်တယ်အဲ့ဒီစိတ်ရောက်သွားတဲ့အခါကျတော့ တရားမှန်တွေ့တော့တရားမှန်လည်းတွေ့သွားပြီပေါ့ဆရာကျင်ပြီပေါ့သောသောကဆိုလို့ရှိရင်မြတ်စွာဘုရားကအလကဥရဥပယတိကြီးတွေခုနှစ်ရက်သောပြီးတော့ကွယ်လည်းနဲ့တရက်သောပြီးတော့ကွယ်တော့တယ်ဆိုတော့အရုပဘုံမှာရောက်တော့တရားလိုက်ပေါ်လို့မဖြစ်ဘူးဘုရားတကုန်းနဲ့လည်းပဲမကြလေးတက်ပြီးတော့ဒီနာခိုင်းလို့လည်းမရှိဘူးတဘာဝမကြဘူးတရားရရတယ်ဆိုတာ ဆိုတော့ဂောသဆိုတာဘုရားဆိုင်ကြီးဆိုတော့ကောင်းတဲ့ဆံရှင်ကြီးဆံကိုနိုင်ခြင်းအကြောင်းတစ်ချက်ဣဇ္ဇတံသာယောနိသမနာတိကတော့ကိုရင်းကလက်ရင်းပေါ်တဲ့အာယုန်တွေကိုခွင်ကြကြတဲ့တဲ့မမဓမ္မလမ်းကြောင်းကြောင့်ကြအောင်ဆွေးနွေးဆိုရှိမှချင်းအဲ့ဒီအကြောင်းတစ်ချက်ပြည့်စုံမှဥပဒနာတမတိရှိယုံနာတို့ရဲ့မမျက်စိရဲ့သဘောပဲခေါ်တဲ့ဥပဒနာညာအရှင်းရှင်း သမာဓိရှိဖြစ်တာပါဝိဒနာသမာဓိပြည့်စုံမှာမေဃသမာဓိရှိရရှိပါတယ်အဲ့ဒီအကြောင်းကိုဆက်ရင်းမှာအဲ့ဒီအကြောင်းဆက်လုံးညွတ်တော့ဝိဒနာသမာဓိရှိတယ်ဖြစ်ဘူးမေဃသမာဓိရှိတယ်ဖြစ်ဘူးဒီတိုင်းပါပဲဒီတော့အရုပဘုံမှာနားကမရှိတော့တရားဟောလို့မဖြစ်ဘူးတရားလာကြဘူးမရှိဘူးဒီနည်းမှမနာရဘူးဒီနည်းမှမနာရတော့မသိရဘူးပေါ့ ပုံတော့အများကြီးတက်တက်ရှင်နေတော့ကောင်းတယ်လို့ဆိုရတာပေါ့လေဒါမှမဟုတ်ပုရုဇဉ်အနေနဲ့တက်သွားလို့ရှိရင်တော့ရှုံတာပါပဲဒီလည်းပဲဟွန်းကြာကြီးမှနေရတော့တရားမရဘဲနဲ့ကြာကြီးနေရတယ်ဒီတော့အခုကာလဦးတို့ကဘုရားမြတ်စွာသာသနာတော်ကြီးနဲ့ကြုံတတ်နေတယ်ဘုရားမြတ်စွာမရှိရင်လည်းလို့ သက်တော်ထင်ရှားမရှိနေမယ်လို့မြတ်စွာဘုရားရှင်နာနာကိုမိတ်ကြခဲ့စိတ္တအနန္ဒတဲ့လေးစင်ငါးပါးတော့ဟောထားတဲ့အဆိုအမိတ်ကြီးဟာတဲ့ညင်ကြသူတင်းသွားပြီဆိုပြီးတော့ညင်ကြသူမရှိတော့ဘူးဆိုပြီးတော့ဒီလိုစိတ်ထဲမှာဖြစ်ကောင်းဖြစ်လိမ့်မယ်တဲ့အဲ့ဒီလိုသဘောမထားကြနဲ့မြတ်စွာဘုရားရှင်းသိတယ် အဲ့ဒီတဘာဝုညဆိုတော့ရှိတယ်လေငါဖျားဟောထားတဲ့တရားတော်လေးဝိနည်းလေးပေါ့ဓမ္မဆိုတာကကောင်းကျိုးချမ်းသာရရှိဖို့ရာအတွက်တိကျတဲ့ရှင်းပြချက်ဝိနည်းဆိုတာကတော့အချိုးရိကဖြစ်ဖို့ရာအတွက်သတ်မှတ်ချက်ဒီကံနေပေါ့အကျိုးရှိရေးအတွက်ဒါတွေလောက်ကြဒါတွေပြောကြဒီလုံးသွင်းကြဆိုတာရှင်းပြခဲ့တယ် အကျိုးပဲဖြစ်စေတဲ့အရာတွေကိုတားခဲ့တယ်ဒါတွေမလုပ်နဲ့ဒါတွေမပြောနဲ့ဒီလိုမကြံကြည့်နဲ့ဆိုတော့တားခဲ့အထူးသဖြင့်မလုပ်တော့မပြောကောင်းတဲ့အရာတွေကိုတားခဲ့ဒီကံတရားရှိဖို့ရဒီကံကိုသတ်မှတ်တယ်အဲ့ဒီဒီကံသတ်မှတ်ချက်ကဝိရိယလို့ခေါ်ပါတယ်အကျိုးရှိရေးအတွက်လုပ်ကောင်းတဲ့အရာတွေကိုကျိုးရှိတဲ့အရာတွေကိုသင်ကြားအကျိုးမဲ့တွေကိုဟန်တာခဲ့ဒါကဓမ္မဝိရိယခေါ်ပါတယ်အဲ့ဒါဘုရားဆုံးပါတော့ အဲဒီဓမ္မဝိရိယခေါ်တဲ့ဆရာဆုံးမှာငါဆရာကိုယ်တိုင်သတ်မှတ်ခဲ့ပြီသိချကြပြီးသတ်မှတ်ခဲ့ပြီတဲ့အဲ့ဒီသတ်မှတ်ခြင်းကြပြီးတော့ဓမ္မဝိရိယဟာငါဆရာကိုယ်တဲ့အခါသင်တို့ရဲ့ညွှန်ကြားသူဆရာအဖြစ်တယ်ဒီဆိုသားယောတိဓမ္မရဲ့ဆွမ်းရည်တတ္တိတွေဝိရိယရဲ့ဆွမ်းရည်တတ္တိတွေ ဓမ္မလိုက်လာလို့ရှိဘလောက်ကြီးတိုင်းတာရှိတယ်အတိုင်းတာရှိတွေရတယ်ရှိကတိကနေတတ်လို့ရှိဘလောက်ခံကိုနှုတ်ဘလောက်အချိုးရကြအပိုးတည်တော့နိုင်တယ်ဆိုတာပေါ့လေလက်တွေ့ကျင့်သုံးတဲ့ပုဂ္ဂိုလ်တွေမှာကောင်းကောင်းသိပါတယ်ဓမ္မလည်းမြင်မယ်ဝိရိယတိုင်းနေတဲ့အတွက်ရှိကနဲ့မြင်တဲ့အတွက်တေတေသက်ပလက်ရှိဒါတွေတွေ့ပြီဆိုလို့ရှိရင်သက်တော်ရဟောမင်းရဲ့အတိုင်းပေါ့ကိုက်ကြည့်နေတာပဲ ငါဆရာသတ်မှတ်ခဲ့တဲ့ရှင်းကြားခဲ့တဲ့သတ်မှတ်ခဲ့တဲ့ဓမ္မဝိရိယဟာဒီလိုရဲ့ဆရာပဲဆိုတော့အဲ့ဒီဓမ္မဝိရိယကိုပြည့်စုံပြည့်လို့တဲ့ပုဂ္ဂိုလ်ကြီးဟာအကျိုးရတာဒီပေါ်လာပြီပေါ့ကျိုးတွေရလာပြီပေါ့အခုဒီအခုလိုတိစ္ဆာဘာဝနာတရားရင်အခုလို့ရှိအကျိုးတွေရလာပြီပေါ့ရှောင်းတဲ့ဟာကြီးရှောင်းတဲ့အတွက်အပြည့်လာစားကြီးပြီးတော့ကိုယ်နှုတ်ဆန့်ရှင်းတာလေးတွေတွေ့လာပြီပေါ့ ဒါဟာသဘောကြီးကလမ်းကြောင်းကိုလိုက်တဲ့အတွက်လက်ကြီးကျိုးပေါ့အဲ့ဒီဓမ္မဝိနည်းကိုနှလုံးသားနဲ့ရောက်လာပြီပေါ့ကိုနှလုံးသားနဲ့ရောက်လာပြီဆိုလို့ရှိရင်အဲ့ဒီနှလုံးသားနဲ့ရောက်လာတဲ့ဓမ္မဝိနည်းဟာဖရာပဲဓမ္မဝိနည်းဒီပင်ဖရာဖြစ်သွားပြီအဲ့တော့ဓမ္မဝိနည်း ရှင်းတန်နေသေးလို့ရှိရင်ရှင်းတန်နိုင်တော့အခုလိုလက်တိကျကျအိဋ္ဌံဘာဝနာတရားတွေအထုတ်လို့ရှိရင်ဓမ္မဝိယရှင်းတန်နေလို့ရှိရင်ဒီဓမ္မဝိယကိုဉာဏ်ကြားသတ်မှတ်ခဲ့တဲ့ဆရာလည်းပဲအခုဒီရှင်းတန်နေသေးတယ်လို့ဆိုရမှာပေါ့ဓမ္မဝိယဒီနေလည်းငါဆရာပဲဆိုတာဆရာပဲဆိုတာသတ်မှတ်ရတာဓမ္မဝိနည်းရှင်းတာလည်းပဲဘုရားလည်းပဲတက်တော်တိချာရှင်းနေလေပဲဓမ္မဝိနည်းမကြည့်ရင် ဓမ္မဝိနည်းကသေးနေတာပဲမကျင့်တဲ့ပုဂ္ဂိုလ်မှာဒါဓမ္မဝိနည်းကသေးတာဓမ္မဝိနည်းကသေးနေဘုရားလည်းသေးတာပဲဘုရားရှင်မကြည့်ရဘူးအခုဓမ္မဓမ္မဝိနည်းအတိုင်းကျင့်သုံးနေတာပေါ့ဒီလိုဒီလိုမှတ်လို့ရှိရင်ဒီလိုကျိုးတွေရှင်ကျဲကျိုးတွေရမယ်အသိစိတ်ကျိုးတွေရမယ်မမှတ်ရင်မတိဘူးကိလေသာဝဲမယ်မတိဘူးကသာကိလေသာတွေဝဲမယ်အကျိုးမဲ့တွေဖြစ်နေတယ်ဆိုတာပေါ့အကျိုးမဲ့တွေမဖြစ်ရဘူးဆိုပြီးတော့အသုတတိထားမှတ်နေတာ ဟောသတိထားမှတော့အတိညာလေးကြီးဖြစ်လာတာဘယ်လောက်ကြီးလဲဆရာကောင်းတယ်အဲ့ဒါဘုရားတဲနေတာပဲဓမ္မဝိရိယနှုတ်သားတဲ့ရအောင်ပြုလုပ်တယ်ဆိုတာဘုရားတဲနေတာပဲပုံလည်းမကုန်တဲလည်းမကုန်ချောင်းလည်းမကုန်ရေလည်းမကုန်ပြီးလိုက်ရင်လည်းမကုန်ဒါတဲနေတာပဲအဲအနည်းဆုံးတတ်တော်မှဖြစ်သွားပြီဆိုလို့ရှိရင်အဲ့ဒီဓမ္မကြီးကြီးဟာပဲ့တော့မှမပြတ်တော့ဒီဘဝစာကြည့်ဘဝဆက်ဆက်လည်းမပြတ်တော့ဘူး သွားလျာလည်းပဲနှုံးသားထဲမှာတည်ထားတဲ့ဘုရားဟာဓမ္မဂိရိကသွားလျာပါမယ်ဒီဘဝနောက်ဘဝရောက်သွားလို့ရှိရင်အဲဒီနောက်ဘဝတည်းကုရမှာလည်းပါသွားနေတာဘယ်လိုပေါ့လဲအများစုနားလည်ကြပါရဲ့လားနောက်ဆုံးပိရှင်အနန္ဒအခုရှိတဲ့ပုဂ္ဂိုလ်တွေကိုနှစ်သက်ပုံလေးတွေတတိထားနိုင်ကြပါရဲ့လား ဓမ္မဝိယဒီမင်းငါပြကွယ်တဲ့ခါမှာသင်တို့ရဲ့ဆရာပဲဆိုတဲ့စကားကိုလေးလေးနက်နက်နားလည်ကြပါရဲ့လားနားလည်တယ်ဆိုလို့ရှိရင်တတ္တတရားနှိုးကြပြီးတော့အခုလိုသိခဲ့ပါအောင်လားတရားရဲ့အထုတ်တယ်ဆိုရင်တော့ဝိပဿနာရှိသူမှာတတ္တဖြစ်ပွားသည်ဆိုတဲ့အတိုင်းပေါ့သတိပဋ္ဌာန်ရှိသူမှာတတ္တဖြစ်ပွားသည် ကိုမူရတွေပေါ်တိုင်းမပြတ်မလားဆုံးမြတ်စွာရှိမှတ်တဲ့ကာနုပဒနာပိဋကံခံစားမှုရဏတွေပေါ်တိုင်းမပြတ်မလားဆုံးမြတ်စွာရှိမှတ်တဲ့ဝေဒနာနုပဒနာပိဋကံစေကုသလာခြံစည်းမှုတွေပေါ်တိုင်းမပြတ်မလားဆုံးမြတ်စွာရှိမှတ်တဲ့စိတ်တနုပဒနာပိဋကံနဲ့မြင်မှုကြားမှုအစရှိတဲ့ထွေရာရာသဘောမူရတွေပေါ်တိုင်းမပြတ်မလားဆုံးမြတ်စွာရှိမှတ်တဲ့သမာနုပဒနာပိဋကံ အချုပ်ကတော့ကိုယ်ရဲ့လက်ရင်းပေါ်တဲ့ရှုပ်ွက်အာယုံကိုချိန်ကားနဲ့ရှင်းအားဆိုင်ပြီးတော့ဆွဲမဲ့စွာမပြတ်ရှိမှတဲ့တိခံစိတ်ထဲမှာတတိကပ်ပြီးဆိုလို့ရှိရင်အာယုံမှာတတိကပ်နေပြီစိတ်ပဲပြေးတယ်လေအဝိဇ္ဇဝတ္တမာတိဆိုတာပေါ့လေမပြတ်တော့ ပေါ်တဲ့အာယုံမှာတတိကပ်နေတိုင်းကပ်နေတိုင်းစိတ်ဟာမပြတ်တော့ဘူးအဲ့ဒီမပြတ်တဲ့သမာဓိဟာအတိညာဖြစ်ခြင်းအကြောင်းပဲအနည်းဆုံးအကြောင်းပဲဟောသိလာတာပထမဆုံးစံစားသိလာတယ်နောက်အနုစိတ်ကြီးတော့သိလာတယ်ယုံနာကြီးကြောင်းကျိုးဆက်ပေါ်သိလာတယ်ခုနပြောတဲ့အတိုင်းပါသိတယ်ဖြစ်လာတာအဲအခုတစ်ဖြင့်ဒုတိယပြညာမဲတော့ရောက်လာပြီဆိုလို့ကြီးအိုးဖြစ်လိုက်တဲ့တတ္တတရားမှာအဲဒီဖြစ်တာလေ ဝိပဿနာရှိသူမှာတတ်တာဖြစ်သွားသည်ဆိုတာရိတ်ခရဲပေါ်ရိတ်ခရဲပြောက်ခက်တွက်တဲ့ဒါလေးတွေရှိလာပြီဆိုလို့ရှိရင်သောတတရားကြီးသိဖြစ်တာအခုလိုရှုလို့ဒီလိုအစီမျိုးဒီလိုခံစားမှုမျိုးဖြစ်ရတယ်ဆိုတော့စိတ်တက်ကကြာမသွားဘူးစိတ်တက်ကပိုပြီးတော့ဒါတစ်ခါလေးတက်ကြည့်ကြဖြစ်လာတရားပေါ်မှာခန္ဓာတွေလည်းကျင့်ကြလာတော့ ခန္ဓာတွေကျင်းပြလာတော့အားစိတ်ကိုကြီးရလည်းပဲစိတ်ကောင်းလာအားစိတ်ကိုဆိုတာပေါ်တိုင်းအာရုံမလွတ်တမ်းမှတ်နိုင်ဖို့ရအတွက်အစာကြေချိုးပါသူဝရိယစိတ်ချရတဲ့အပိုင်းမျိုးရောက်လို့ဖြစ်နေတဲ့အခါမှာလည်းပဲအပြင်းကိုကြော်လွန်နိုင်တော့အောင်ဝိရိယအရှိန်အဆင့်တိုးပြီးတော့အထုပါတဲ့ နိဗ္ဗာန်ဝိရိယအ ਨੇ စုသတ္တဝတိနဲ့ဖြစ်အောင်လို့ပန်းတိုင်ထားတဲ့ပုဂ္ဂိုလ်မှာအဲ့ဒီပန်းတိုင်မရောက်မချင်းအစစ်စစ်အစစ်စစ်ဝိရိယအရှိန်ကြီးပြီးတော့ကျိုးပန်းအထောက်ရတဲ့ပရကမဝိရိယအဲ့ဒီဝိရိယတွေလည်းကောင်းတာပဲဝိရိယတွေစိတ်ကောင်းတာပဲယုတ်ကြည်အားကောင်းတဲ့လောက်ခန္ဓာတွေကျင်းပြပြီးတော့ဝိရိယအရှိန်ကြီးမြင့်တက်လာတယ် အဲ့ဒီကကြလို့ရှိရင်စိတ်ကြတော့လည်းပဲကြောက်ရကြီးစိုက်ပြီးတော့ကြာလံဖတ်တဲ့သဘောမျိုးလည်းမရှိဘူးရော့ရော့ရဲရဲနဲ့ကြည်ကြည်ကျင်းလည်းမဟုတ်ဘူးပုံမှန်တော့သက္ကဝိရိယဆိုတာသက္ကဝိရိယဆိုတာရာဝတ္ထုဒုက္ခကိုဆွဲမှတင်လိုက်တဲ့အခါမှာတစ်ထက်ပါလာတာပဲဒါတော့အဲ့ဒီကြည့်စီက အောက်လည်းကြံသွားဘူးရလည်းမနေဘူးတစ်ချိန်ပြီးမြင့်တက်လာတာပေါ့သတိသဘောမျိုးပေါ့နောက်ပြည့်စုံတဲ့အတိုင်းကြီးရောက်သွားအဲ့ဒီဝိရိယလေးလည်းဖြစ်လာအကောင်းလာတယ်တနည်းအားဖြင့်လည်းပဲအမှတ်လွတ်လွတ်ဖြစ်နိုင်တဲ့ရှိရိတာတွေကိုမဖြစ်ရအောင်လို့ရဲရဲရင်းရင်းရစ်ဆိုင်ပြီးတော့ဟုတ်တယ် အဲ့ဒီအညစ်အကြေးတွေကိုရဲရဲရဲနဲ့ဖယ်ရှားနိုင်တဲ့တပ္ပိကိုကောင်းလာတယ်အမတ်တွေချက်ကချက်ကကောင်းဖို့ရာအတွက်တန်ရှင်းတဲ့ဘာဝနာစိတ်အခြေအနေအသက်ပြဖြစ်ဖို့ရာအတွက်တပ္ပိစိတ်ကောင်းလာတယ်အမားတွေကိုရှောင်ရှားရတဲ့တပ္ပိအမှန်တွေကိုလုံရတဲ့တတ္တိအကုသိုလ်တွေကိုပယ်နိုင်ဖို့ရအတွက်ရှောင်ရှားရတဲ့တတ္တိ ကုသိုလ်တွေကိုပွားနေမှုရာအတွက်ရှိတိုးရတဲ့တတိဝိရိယတွေလည်းသိကောင်းတာပဲဆိုရင်တတိဝိရိယကောင်းတယ်လို့တတိကလည်းကောင်းလာတာပဲတတိသွားတယ်လည်းဖြစ်လာတာပဲဘယ်လောက်ကြီးဖြစ်လာတယ်ဆိုလို့ရှိရင်ပေါ်တိုင်းအာယုဘောကရှိတဲ့စိတ်ကလေးဟာမကွာနိုင်လောက်အောင်ပြီးကတ်နေတော့တာ တတိယသမာဓိမဟုတ်ဘူးဥပ္ပဥပ္ပတိတတတိခေါ်တယ်ဥပ္ပတိတတတိဆိုတာဥပ္ပတိတတတိကောင်းကောင်းကြီးအာယုမှာဤကတ်နေတဲ့တတိမကွာနိုင်တော့အောင်ကောင်းတဲ့တတိဥပ္ပတိတတတိလည်းကောင်းလာတယ်ကောင်းရတဲ့တတိကောင်းလာတယ်တတိကောင်းလာလားသမာဓိရလည်းပဲချက်ကလေးချက်ကလေးနေတာပဲသမာဓိလည်းကောင်းလာတာပဲ အာယုံမှာစိုက်ဝင်သလောက်စိုက်ဝင်ရအာယုံကိုလည်းပဲရှင်းရှင်းလင်းလင်းပြတ်ပြတ်သားသားအခါတည်းကြည့်တယ်ပညာလေးလည်းရှိတယ်သိချမ်းကြီးကောင်းတယ်တတိတရား၅ပါးကိုပါဠိလိုဗလလို့ခေါ်ပါတယ်မြန်မာတက်တက်ကတော့သံအားလို့ခေါ်ပါတယ်ရှင်းအတုံးကတော့ဗလကိုဘူလို့ပြန်တယ်ဘူဆိုလို့ရှိရင်ဘူဘူစီရောက်သွားတော့ဖြစ်တော့ရော့သွားတော့ ဘိုးလို့ပြောလို့နားမလည်ပါဘူးသွမ်းအားလို့ပြန်လို့ရှိရင်ကောင်းတယ်သွမ်းအားကြီးကောင်းတာသတ္တသွမ်းအားဝိရိယသွမ်းအားတတိသွမ်းအားသမာဓိသွမ်းအားပညာသွမ်းအားကြီးအောက်ကိုတောင်းလာအောင်လည်းဖြစ်လာတာအဲ့ဒီသွမ်းအားတွေသိမြတဲ့အတွက်မဒရာမှုကြောင့်မယုံကြည်မှုကြောင့်ဆက်ချမှုရှိနိုင်ဘူးအပြည့်ထူမှုကြောင့်လုံခြုံမှုရှိနိုင်ဘူးအပြည့်ကိုသူကနိုင်ထားတာကိုသိရတာ တတိမဲ့လို့စိတ်လှုပ်ရှားမှုမရှိနိုင်ဘူးတတိမဲ့တဲ့ဆိုတာမရှိတော့ဘူးစိတ်တွေခြောက်ခြားလို့ဘယဝတာဖြစ်တော့တာမရှိတော့ဘူးစိတ်ဆူဆီးမှုအကောင်းလာတယ်၊ဉာဏ်မှုတွေရှိလာတယ်အတိညာဉ်တွေဖြစ်လို့အတိညာဉ်တွေမဲ့ပြီးတော့အမှားတွေကိုသိမြင်ပြီးတော့လှုပ်ရှားမှုရှိနေတော့ဆွမ်းအားကောင်းသလား ဆန့်ကျင်ဘက်တွေကိုအသာစီးရပြီးတော့တည်ငြိမ်မှုတွေပေါ့စက်သားမှုတွေဖြစ်လာတယ်။ဒါတော့ဆွမ်းအားခေါ်တယ်။သူဆိုင်ရာမှာလုံးမရှိရအောင်ကြီးစိုးတတ်နိုင်တယ်။ပါဠိဆိုတော့အိန္ဒိယခေါ်တာဗမာလိုတော့အိန္ဒိရေပေါ့အိန္ဒိရေဆိုလို့ရှိရင်အတိတ်ပဲမသိပါဘူးကြီးစိုးတယ်။တတတရားတွေကြီးဝိရိယပฏิတမတိပညာတရားတွေလည်းပဲငယ်ရနေပြီးတော့ကြီးလာတယ်။သိရနေပြီးတော့ထွာလာတယ် နေရနေပြီးတော့များလာတယ်အားနေရနေပြီးတော့အားတွေများလာတယ်အောက်ဘက်ပေါင်းလောက်ဖြစ်တယ်တစ်ချိန်လောက်ဖြစ်ပြီးတော့ပြီးပြီးကြောက်ကြောက်ပေါ့ဘူးစစ်စစ်ဆက်ဆက်ဖြစ်လာတယ်အဲ့တော့ရှိခိကသစ္စာဝတိငါးဦးတို့ဟာလက်ဆောင်ပြရားတရားနာလို့ နာနေရင်ကဒေသနာမြတ်တာတွေနဲ့ဉာဏ်သာပြည့်စုံတော်ဆိုတာမြတ်စွာဘုရားလုံငန်းရှင်မှာထည့်ခေါ်တာကိုရှုဖို့မှတ်ပုံတွေမှာထည့်ပြောတာဆရာနာနေရင်ကိုယ်လေးစိုက်ပြီးတော့ရှိတာပဲပေါ်ရပေါ်လေးလည်းရှိတာပဲအဲလိုက်ရှိတယ်ကရှင်ကိုယ်နေရာမသိရှိဘူးဆိုတာတရားမျက်စိတရားနဲ့ဉာဏ်တော်ကြီးဖွင့်သွားတယ်ကျန်တဲ့ပုဂ္ဂိုလ်၄ဦးကတော့ပြည့်စုံပြည့်စုံချပြီးတော့ဓမ္မစကူရကြတယ် သတ္တဗံဖြစ်ဖြစ်ကြတယ်သတ္တဗံဖြစ်ပြီးငါရဲ့မြောက်နေ့မှာမြတ်စွာဘုရားကအနတ္တလက္ခဏာတုတ်တာကိုဟောလို့ကြားနာနေရနေပြီးတော့ရှိမှတ်တာနဲ့ပဲအာလုံးခိတိတာဆုံးခါရနိုင်ဖြစ်ကြတယ်သောတာပန်ဖြစ်တယ်ဆိုတဲ့ကောကငဘောကသူတို့တဏ္ဍာမှာမရှိခဲ့ဘူးတဲ့တတရားဝတ္ထုအဖြစ်မှန်ပေါ်မှာယုံကြည်လက်ခံတဲ့သတ္တတရား တ္တတရားဆိုတဲ့တ္တတရားအဆက်ချက်ဝိရိယဆိုတဲ့ဝိရိယအဆက်ချက်တတိဆိုတဲ့တတိအဆက်ချက်သမာဓိဆိုတဲ့သမာဓိအဆက်ချက်ပညာဆိုတဲ့ပညာအဆက်ချက်အဆင့်ဆင့်အဆက်ဆက်ပေါ်တယ်အဲ့ဒီဓမ္မတွေဖြစ်လာတာအဲ့ဒါကိုပဲဓမ္မစက်ကခေါ်တာပဲဓမ္မဆိုတာဒီနေရာဌာနမှာအမျိုးမျိုးယူလို့ရပါတယ် ကျမ်းဂန်များဖွင့်ထားတာတော့ဓမ္မကိုတတိယတိယာတိတတိယတိယာတိဓမ္မောဧဝဘဝတနာရှင်နာစက္ကံဒီဓမ္မစက္ကံလို့ကျမ်းဂန်များဖွင့်ထားပါတယ်တတိယတိယာတိဓမ္မောဧဝဒီယဌာနမှာဓမ္မအယ တတ္တသာရှိတဲ့ဣန္ဒြေ၅ပါးတနည်းသွမ်းအိမ်၅ပါးတတ္တသာရှိတဲ့ကြီးစိုးသွမ်းအိမ်၅ပါးကြီးပါတဲ့အဲ့ဒီဓမ္မဒီဝနေယပောဒနာတိနစက္ကနဲ့ဒီကြီးကြောင့်လို့ရှင်းစမပြဖြစ်လာတတ်တာမို့လို့စေဝိုင်းကြီးလို့မပြတ်လေပတ်တာမို့လို့စက္ကလို့ခေါ်တယ်တဲ့ ဓမ္မဒီကလေးစဉ်းစားမပြဖြစ်တာမဟုတ်လို့စိတ်ကအာရုံပေါင်းလိုက်တဲ့ခါကျတော့ဓမ္မစိတ်ကဒီလိုဆိုပါတယ်ရှိခေကဒီသာဝတိငါးဦးတို့ရက်စွာပြစဉ်းစားတဲ့အချိန်တရားအထုတော့တရားတော်တွေရင်းလာတဲ့အခါမှာဟိုးဖြစ်လိုက်တဲ့တတ်တာတရားတွေကဖြစ်ပြီးကြောက်ပြီးတော့ပြီးရောက်ရောက်မဟုတ်ဘူးထုတ်လိုက်ပြီးထုတ်လိုက်ပြီးမှန်လိုက်ပြီးဆိုတော့တရားမြင်တော့တရားမြင်ဆိုတဲ့အတိုင်းပေါ့လေ အတိပြုဆုံးဖြတ်ချက်ချတဲ့တတ္တတရားလေတတ္တတရားအချက်ချက်တတ္တတရားနောက်ပိုင်းမှာလည်းအထုပ်အားဆိုင်မှုရဲရဲမှုဝိရိယဆိုတဲ့ဝိရိယအချက်ချက်ဝိရိယကောင်းသလောက်တတိဆိုလည်းမလွတ်တော့တတိဆိုလည်းတတိအဆက်ဆက်သမာဓိဆိုလည်းသမာဓိအဆက်ဆက်သိနေမှုကလည်းယုံနာပိုင်းခြားခြင်းကအစတွဲတွဲပြပြခြားခြားနာရှင်းရှင်းရှင်းရှင်းလင်းလင်းအစစ်စစ်စစ်စစ်သိမြင်မှုပညာကလည်းပညာကလည်းပညာဆက်ဆက် နောက်ဥပဒနာဉာဏ်ကြီးပြည့်စုံတဲ့ခါကျတော့အနိစ္စနိဗ္ဗာန်ကိုအရိယာမင်းရဲ့ကိုယ်နဲ့မျက်မှောက်ပြုကြည့်ပါလားပရိသနာမှာတော့သိသဘဂုရဲ့သနာမှာဒီတော့တတ္တဆက်ရှိတယ်ကြီးစိုးတွတ်ရင်တရား၅ပါးဒီကနေ့သူတို့ရဲ့တဏ္ဍာမှာတရားအထုတ်တော့အခုကလာပုဂ္ဂိုလ်ကြီးကျိုးသက်သာအထုတ်လို့ရှိရင်မဖြစ်ဘူးတဲ့တတ္တတရားကြီးအစစ်စစ်ဆက်ဆက် စက်ပိတ်ကြီးလဲကြလို့ပေါ့လေကိုယ်နှလုံးသားထဲမှာစိတ်ဆက်ပြီးတော့လဲပတ်ပြီးတော့ဖြစ်နေတာတဲ့အဲ့ဒါသမစိတ်အဲ့ဒီချိန်ကစပြီးတော့အိန္ဒိယမှာမြတ်စွာဘုရားကတရားဆက်ဝိုင်းကြီးပေါ်ပြီးဆက်တယ်လူတွေရဲ့နှလုံးသားထဲမှာရောက်အောင်ဖြစ်ပေါ်အောင်ပြုလုပ်ပေးတဲ့ဓမ္မစက်ကဘောဓနာသဘောဓနာဆိုတာဖြစ်နေတာပါပဲ ငကူကအမှားယူကိုယ်ပဲလေတတ္တပြအရှိမဖြစ်ဘူးတတ္တပြအရှိမဖြစ်တော့ဌာနကလည်းပဲအမှားကြီးဌာနကြည့်ပြီးတော့အမှားကြီးအထုတ်ကြတယ်အမှားကြီးတရိယာကြတယ်အမှားကြီးသမာဓိအမှားကြီးပေါ်မှာစိတ်ဆိုင်ကြည့်ကြတယ်အမှားကြီးကြည့်ကြတယ်အခုဒီမှာတရားစိတ်ကိုတွေ့တော့တရားစိတ်တိုင်းအထုတ်တဲ့အခါမှာအမှန်ကြီးကြည့်ကြည့်သွားတယ်အသေးသေးကြည့်သွားတယ်ဒီကလည်းယုံကြည်မှုတွေရတယ်အချင်းချင်း ဝိရိယတတိသမာဓိပညာတွေကလည်းဖြစ်ဖြစ်ဖြစ်တယ်အဲ့ဒီလိုဓမ္မစက်ကလူတွေရဲ့နှလုံးသားထဲမှာရောက်အောင်ဖြစ်စေအောင်ပေါ့ဟောပြောတဲ့တရားကိုဓမ္မစက်ကဘောဓနာတဲ့ဒီနေ့ကအဲ့ဒီဓမ္မစက်ကဘောဓနာနေ့ပါပဲပြောဖို့ရတယ်အများကြီးရှိပါတယ်ဒီသားလေးကတော့ပြောနေတာပါပဲ အဲ့ဒါအခုဓမ္မစိတ်ကဘုဒ္ဓနာဓမ္မစိတ်ကဒုက္ခရို့ရတဲ့ဓမ္မစိတ်ကဓမ္မစိတ်ကမဟုတ်ဘူးပမာကတော့ဓမ္မစိတ်ကြလို့ခေါ်ပါတယ်စိတ်ကကြီးရတဲ့စိတ်ကကိုစိတ်ကရလို့ခေါ်တယ်စိတ်ကရတာကြီးရရဲ့ မာသံဃာတော်တွေမှာရခိုင်သားကတော့ခရလို့အတန်ထွက်ပြီးတော့မြန်မာသားကကြာလို့ဖြစ်တယ်အဲ့တော့ဓမ္မနဲ့စိတ်ကြပေါင်းလိုက်တဲ့အခါကျဓမ္မစိတ်ကြနောက်မှအစာလေးနဲ့ဆိုဓမ္မစိတ်ကြလို့ဖြစ်သွားပါတယ်ကျွန်တော်ဓမ္မတော့စက္ကရကရှိဒီကံနဲ့ဆိုလို့ရှိရင်ဓမ္မစက္ကရပါဠိကံနဲ့ဆိုလို့ရှိရင်ဓမ္မစက္ကအဲ့ဒီဓမ္မစက်ဝိုင်းကြီးကို မြတ်စွာဘုရားကလက်တွေ့တရားတွေရှင်းသုံးတတ်အောင်ရှင်းဤမှန်နေဟောပြတယ်လက်တွေ့ရှင်းသုံးတဲ့အခါမှာမဖြစ်ဘူးတဲ့အသိဉာဏ်ကြီးဖြစ်ထွန်းလာတဲ့အခါဟုတ်ပြီဆိုပြီးတော့ပေါ့လေယုံကြည်တာလက်ခံတာအတည်ပြုတာဆုံးဖြတ်ချက်ချတဲ့ခန္ဓာတရားကြီးအစဉ်အဆက်ဖြစ်ကိလေသာလမ်းကြောင်းသိပြီးတော့ဓမ္မလမ်းကြောင်းကုသလလမ်းကြောင်းပွင့်ထွက်လာနိုင်အောင်အားကောင်းတဲ့ဝိရိယ ဆဲပြတ်စွာရှိနိုင်တဲ့တတိရှိနိုင်သလောက်စီရင်တဲ့စိတ်ဆူရှိမှုတမာတိတမာတိဖြစ်တော့အခြေခံဆိုင်ရာအစဉ်စဉ်အစဉ်စဉ်ပိုက်ခြားပြည့်မြင်တဲ့ပညာဒါလေးဖြစ်ပညာဖြစ်တော့လက်ခံမှုတွေပြည့်လာကြတယ်အဲအင်းနာနေပါသိသွားပြီဆိုလို့ရှိရင်အဲ့ဒီကတ္တတရားမတုံလို့တက်ဝင်ကြည့်တော့တာဥပဒနာခိုက်တာမှာတော့အဋ္ဌညာလေးတွေပြက်သွားသလားဟုတ်တယ်မှန်တယ်ဆိုတော့ အတည်ပြုသွားတာအဲနောက်ဆုံးမိဘမိဘပြုသွားပြီဆိုလို့ရှိရင်တော့အဝိဇ္ဇပတာကဆိုတာပေါ့လေကိုယ်ပိုင်ညာနဲ့အတည်ပြုဆုံးဖြတ်ကြကြတော့အဲ့တတတရားဘယ်တော့မှမပြတ်တော့ဘယ်သူကဖြစ်ဆုံးမပြတ်တော့တစ်ချက်လုံးသာမကုန်ဘူးဒီကြီးတွေပုံပေးပါမယ်ပြောပြောမပြတ်တော့ဘူးသတ်ပြင်နဲ့ပြောပြောဘယ်တော့မှဒီတတတရားယုံကြည်မှုမပြတ်တော့ဘူး ကျုပ်တို့ကမှကျုပ်လောက်အောင်အပြောကောင်းတဲ့ပုဂ္ဂိုလ်နဲ့တွေ့လည်းပဲဘယ်တော့မှဒီခိုင်ချက်ကမပြတ်တော့ဘူးခိုင်ရသွားပြီအဲ့ဒီခိုင်ရသွားတာတတ္တပြားကြီးရှောင်ပြည့်လို့ပြည့်လိုက်တာကိုဓမ္မချက်ကပေါ်တနာလို့ခေါ်ပါတယ်တတ္တတိကျလွန်ခဲ့တဲ့နှစ်ပေါင်း2000ခါကျော်လောက်ကဟောခဲ့တာဓမ္မဝိနည်းအတိုင်းပေါ့လေအကျိုးရှိအောင်ညွှန်ကြားတဲ့ဓမ္မတွေကိုလိုက်နာအကျိုးပဲဖြစ်စေတတ်တယ် ဖုံးရုပ်တဲ့အကျင့်ဆိုးတွေကိုရှောင်အချိုးတကျရေးရထိုင်တတ်ရင်ဒုတိယကုလတိခံဘာဝနာတရားတွေအထုတ်လို့ရှိရင်မိမိရဲ့နှလုံးသားထဲမှာဓမ္မစက်ကြရောက်လာဖို့သိကြပါလေအဲ့ဒီဓမ္မစက်ကြကတော့ရွတ်ဓမ္မစက်ကြမဟုတ်တော့ဘူးတောက်ဖတ်တဲ့ဓမ္မစက်ကြမဟုတ်တော့ဘူးဥပမာဒီမှာဆိုလို့ရှိရင်ဓမ္မစက်ကြ ချက်ပဲနဲ့အောက်ပဲအစာကြီးဆက်နေတယ်လို့ပေါ့လေဓမ္မစကြာအစော်ကြီးပေါ့ရုပ်ယုံနဲ့ဓမ္မစကြာတရားလေပါလို့အထုံကဓမ္မစကြာရတော့အဲ့ဒါတော့အခုဓမ္မစကြာအသက်တွင်းသေးနေတာပဲသတိကံတရားအထုတ်ချင်းချင်းရှင်းထအောင်ပြုလုပ်နေတာပဲအဲရှင်းတလို့လုံးသားလေးရောက်လာပြီဆိုလို့ရှိရင်ဓမ္မဝိနည်းရောက်တာနဲ့ပဲဆရာလေးရောက်လာတာပဲသာသနာလည်းပဲတကွေသာသနာလည်းတည်သွားတာပဲ အမျိုးမျိုးခွင့်ထားတယ်ဓမ္မဓမ္မအရာသတိဌာန်၄ပါးတွေလည်းခွင့်ထားတယ်ကိုယ်မူရည်ပေါ်တိုင်းသွေးသောရှိမှတ်တဲ့သတိဌာန်ကာနုဝဒနာသတိဌာန်ခံစားမှုဝေဒနာတွေပေါ်တိုင်းရှိမှတ်တဲ့အဲဝေဒနာနိဝဒနာသတိဌာန်စေကုသနဲ့ကံကိဝတိပေါ်တိုင်းမပြောင်းလဲဆွေးမြတ်စွာရှိမှတ်တဲ့စိတ်တဏှုပဒနာတတိဌာနဲ့မြင်မှုကြောင့်စရှိတဲ့သဘောမူရာတွေပေါ်တိုင်းဆွေးတဲ့မူရာတွေပေါ်တိုင်းမပြောင်းလဲဆွေးမြတ်စွာရှိမှတ်တဲ့ဓမ္မနိပဒနာတတိဌာနဲ့အခုရောက်ပြီ အိယာကနိုးတဲ့အချိန်ကစပြီးတော့ရုပ်ပိုက်တရားကိုမူရည်ပေါ်တိုင်းချိန်လာတဲ့ဆရာဆက်ပြီးတော့ဆင်းရဲစွာရှိနေတာသတိစံနေရှင်ကိုယ်ထဲမှာအနေဆုံးခံခဲ့တာတွေလည်းကောင်းလာတယ်ခံစားမှုပေါ်တယ်ပေါ်တယ်ဆင်းရဲစွာကိုယ်ဉာဏ်နဲ့ပတ်သက်တဲ့သတိစံနေရှင်စေကုသတဲ့ဇာတိမှုတွေပေါ်လာလို့ရှိရင်အဲ့ဒါတွေရှိနေတာတခြားသူတွေသဘောမူရည်ပေါ်တိုင်းမပြတ်ရှိတယ်သတိကလည်းလိုပါဆုံးနေတာပဲ ပေါ်တိုင်းအာယုံကိုမလွတ်တမ်းဆွဲမြဲစွာရှိနေတဲ့ဆိုရင်အဲ့ဒီဓမ္မခေါ်တဲ့ဤသတရား၄ပါးဟာရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာတနည်းမလုပ်လာတဲ့အခါစေဝိကြီးတွေလဲနေတာအဲ့ဒါပေါ်ဒီမှာခေါ်တာပဲဒီအပေါင်းလိုက်ဆိုတော့ဓမ္မစက္ကာဓမ္မပရိသန်တရား၄ပါး၄ပါးစီးပဲလျက်ဘောဓနာ လက်ငင်းပေါ်တဲ့အာရုံကိုစဉ်းစားပြဆက်ရှိမှနေတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာစဉ်းစားမပြဖြစ်နေတာဟုတ်လို့ပေါ်တာလည်းကြီးတယ်အလုံးပေါင်းလိုက်တဲ့အခါကျတော့ဓမ္မစက်ကသတိပဋ္ဌာန်တရား၄ပါးဒီပဲလေစက်ကပါတဲ့ဒတိဓမ္မစက်ဆိုတာဒါပဲအဲ့ဒီနေ့ကို ဓမ္မစကြာနေ့လို့ခေါ်တာပါပဲလူသားတွေကအစခုနစောစောပိုင်းကပြည့်ခဲ့ပြောခဲ့တဲ့တတ္တာသရှိတဲ့သွန်ကြီး၅ပါးသွန်ကြီး၅ပါးအစိတ်သက်သာဖြစ်နေတဲ့သွန်ကြီး၅ပါးလူသားတွေလူတွေနတ်တွေဇမားတွေသံဃာမှာ ဖြစ်ပွားအောင်ဟောပြောရလေတဲ့ဖြစ်ပွားခြင်းဟောပြောရလေတနည်းပဋိသင်္ဘာဝနာတရားတွေရှင်းသင်ပြဖြစ်အောင်ဟောပြောရလေသီဝရဘာဝနာတရားတွေအထုတော်မဂ္ဂင်ရှိပါအခြေတရားတွေလည်းဖြစ်လာတာမဟုတ်လို့သမာဓိတိအစရှိတဲ့မဂ္ဂင်တရားတွေဖြစ်ပွားစီရလေသမာဓိအစရှိတဲ့မဂ္ဂင်ရှိပါတွေပါပြီဆိုလို့ဒီသစ္စာ၄ပါးကိုပိုက်ခြားကြည့်တဲ့ ပိုက်ချကြည့်နိုင်ရအောင်ခေါ်ပြောတဲ့နေသူရတိကပယ်နိုင်တဲ့နေပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရနေမျက်မှောက်ပြုနိုင်လာအောင်မဲ့ပြီးဒီပါရှင်ကြောက်ပေါ်များနေရနေတနည်းအားဖြင့်စိတ်တဲ့စိုက်ပွားဆိုတာပေါ့လေစိတ်သာ၄ပါးကိုပေါ့လေသူဉာဏ်နဲ့သူပေါ့လေသိပြကြည့်ပဲကြရတဲ့စိုက်เสียစိုက်ပွားเสียပွားပွားရနေဒီလိုလဲဆိုနေပါလေ ဗောဓိပတိရေ38ပါးလုံးအကုန်လုံးဓမ္မစက္ကမှာဓမ္မအာရယူရတာယူပါပဲသတိပဋ္ဌာန်တရားအားထုတ်လို့ရှိဗောဓိပတိရေတရားတွေအကုန်လုံးပါတော့တာပါပဲဆမှာဘလောက်ဟုတ်တာလဲဆိုတာကြည့်ပါဒီတော့ဒီလိုတရားမျိုးအမထုတ်ဘူးဆိုလို့ရှိရင်ရှေးကအယူအဆမှန်ကိုမသိတဲ့ပုဂ္ဂိုလ်တွေနဲ့ဓမ္မလူမျိုးတွေဥရဘတော်ရှိတဲ့ပုဂ္ဂိုလ်တွေကဘာမှမထူးဘူးဆိုတာသိသိချာချာမှတ်ဖို့ရည်ကြည့်ပါလေ ရှိရပုဂ္ဂိုလ်တွေကမဆိုးရင်ဆုံးလာတယ်ဒီလိုမြတ်စွာဘုရားပွင့်ထုတ်ပေါ်ပေါက်လာတဲ့ခါကျမှအဲ့ဒီဓမ္မတွေပေါ်ထွန်းလာတာပါတဲ့ကျင့်သုံးတဲ့ပုဂ္ဂိုလ်တွေပေါ်လာတဲ့ခါကျတော့ကျင့်သုံးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဓမ္မတွေဖြစ်ပွားအောင်တတ္တဆိုင်ရတရားတွေဖြစ်ပွားအောင်ဖြစ်ပွားစေတာဖြစ်ပွားဟောပြတာပေါ်တနာဖြစ်တာပါ အဲ့ဒီဓမ္မကိကမိမိရဲ့တဏ္ဍာပါမြတ်စွာဘုရားဟောထားတဲ့အတိုင်းပေါ့လေမြတ်စွာဘုရားအလိုတော်ကျတဲ့နေရာကျပြီးတော့ကလနာမိတ်တာခေါ်တဲ့ဇာကုံသမားကောင်းတွေကိုအပြီးပြုပြီးတော့ရှင်းဆက်မပြတ်ပေါ့လေတတ္တာဆာကြီးတွေသွန်အားတွေသတိခံတရား၄ပါးတွေသက္ကိခြေပါရှင်တရားတွေကိုဘောဂရိပတိတွေက39ပါးပေါ့လေသိကြဖို့ဖြစ်နေအောင်ပေါ့လေရှိစ်က ဓမ္မစစ်ကနေ့လို့သတ်မှတ်ခဲ့တယ်လို့ပေါ့လေအခုဖြစ်လဲပဲဓမ္မစစ်ကနေ့ဆိုတော့သတ်မှတ်အမိကံတက်တဲ့မဟုတ်ဘူးရေရုံဖတ်ရုံရွတ်ဖတ်ပြီးတော့ပူဇော်တဲ့တက်တဲ့မဟုတ်ဘူးကိုယ်တိုင်အထုတ်ပြီးတော့ကိုယ်တိုင်ရရှိတဲ့တရားနဲ့ဒီလိုပူဇော်နေတာ ဆရာကြီးသွားပြီးတော့ရုပ်ဖတ်ပြီးတော့ဗာရိယာကြီးထူတော်ရတာပေါ့လေဒါအဲ့ဒါဒီတဲ့ဒီရားကြီးဆံဖို့ရှိတယ်ဒီကဟိုကအမိတပူဇာရုပ်တုပစ္စည်းနဲ့ပူဇော်တာအမိတပူဇာကတော့သာသနာအတုရှိအောင်သူကဘာမှမတတ်နိုင်ဘူးကျောင်းလေးထောင်နဲ့ရှိဆောက်ဒီဒီလေးထောင်နဲ့ရှိတဲ့ဆရာကကျောင်းကလေးကပတ်သက်တဲ့ခုပြောတာ ဂုံတော်ထဲမှာဂုံတော်တွေထည့်ပြီးတော့ကြည်ကျိုးတဲ့အဖြစ်ကလွယ်ရင်ဖြစ်တယ်မပေါ်ဘူးသို့တော့ကြည်ကျိုးတဲ့စိတ်ရှိတဲ့ရှိရင်ကောင်းတဲ့ကုသကုသလောက်ပဲလာလူ့ဘဝနတ်ဘဝဒါလောက်ပဲရဖြစ်တယ်မပေါ်ဘူးအဲ့ဒီကုသိုလ်ရှင်နဲ့ကုန်လို့ရှိရင်လည်းပဲအဲ့ဒီဘဝကလျှော်သေးတာပဲလျော့သေးတာပဲကြနေသေးတာအပေတိလည်းကြနေသေးတယ်စိတ်မဆက်သာသနာလည်းအတုမရှိနိုင်ဘူး ။ဘာဖြစ်လို့လဲဆိုတော့ပြိပ္ပံဘာဝနာတရားမျိုးတဲ့မပြတ်အောင်ပေါ့လေအထုတ်တဲ့ပုံကိုယ်ရှိနေမှာအထုတ်တဲ့နည်းတွေမပြတ်ဘူး။ဘုဒ္ဓိပ္ပံတရားအထုတ်တဲ့ပုံကိုယ်ရှိနေလို့မျိုးတဲ့မပြတ်ဖြစ်နေတာပေါ့။ခိရောအာထုတ်လို့ရှိရင်အဲ့ဒီပုံကကနဓမ္မဝိရိယခေါ်တဲ့သာသနာကိုထိတ်ခါတော့တာ။သာသနာသူ့မှာရှိနေပြီ။သာသနာဝန်ထမ်းဖြစ်နေပြီ။ ရှင်ရဆိုတော့ရှင်ရဟလိုက်ပေါ့လေဒီမှာသာသနာဝန်သာသနာဝန်ထမ်းတာလူလည်းလူလိုက်သာသနာဝန်ထမ်းတာသာသနာရှိရင်တကွေသာသနာပြည့်တယ်နေအဲ့ဒီပြိဋ္ဌာန်မျိုးမပြတ်ဘူးဖြစ်နေအဲ့ဒီပြိဋ္ဌာန်ကပြိဋ္ဌာန်မပြတ်သမျှတော့တတ္တမဆိုတဲ့ဒီတော်ဘုံတရားဟာလည်းပဲဆယ်တော့မှမျိုးမပြတ်ပါဘူးပြသာသနာမျိုးပြတ်ဖို့ရအတွက်သတိသံဘာဝနာတရားကိုကျင့်ဤမှနဲ့သူကျင့်တော့ပြီး ကျင့်သုံးသူလည်းရှိနေပြီကျင့်သုံးလို့အကျိုးရတာတွေလည်းရပြီဆိုလို့ရှိရင်ဒီသာသနာမကွဲပါဘူးဒီသာသနာကြီးမကွဲဖို့ရတဲ့အားလုံးဗုဒ္ဓသာသနာကိုတိုင်းမှာတောင်းရှိပါတယ်ရဟန်းတော်တွေမှာလုံးဝတောင်းရှိတယ်လူတွေမှာဆိုလို့ရှိရင်လည်းသူတို့မှလည်းတောင်းရှိတာပဲသို့တော့တစ်ဖက်ကလည်းလူကိစ္စရှိနေတော့ရဟန်းတော်များလည်းအချိန်တော့ပြည့်ပြည့်မရဘူးပေါ့ကိုယ့်အတွက်ဘဝ ရာချိုးလောက်ဘောအမြတ်ထွက်အောင်အနည်းဆုံးတစ်လက်ကိုရအောင်အထုတ်ပြီးတော့သတ်နိုင်တယ်မြတ်သာသနာကိုဒီကိစ္စတွေနဲ့ဆောင်ပို့ရတာဒါပဲရှိတယ်အဲ့ဒါလိုလုပ်ပေးနေမယ်ဆိုလို့ရှိရင်ကျင့်သုံးသူလည်းအဆက်မပြတ်သလိုမြတ်စွာဘုရားအဆုံးအမသာသနာတော်နဲ့ဘယ်တော့မှအဆက်မပြတ်တော့ဘူးအဲ့ဒါလိုနည်းနဲ့ အားထုတ်လို့ကိုယ်မှာတရားတွေပြည့်စုံသွားပြီဆိုလို့ရှိရင်အဲ့ဒီတရားနဲ့မြတ်စွာဘုရားကိုပူဇော်ရတာဟာသာသနာအတုရှိတယ်တဲ့။မာပရိနိဗ္ဗာန်ပုံမှန်လေးမြတ်စွာဘုရားကိုရင်ဟောခဲ့ပါတယ်။အဲ့ဒါကြီးဟောနေကျေမှာဆိုလို့ဒီတော့ကိုယ်တိုင်အားထုတ်လို့ကိုယ်တိုင်ရရှိတဲ့ခုနဓမ္မဓမ္မစိတ်ကမှာရှိတဲ့ဓမ္မကြီးစိုးဆောင်ရည်တရား၅ပါးသုံးမုတ်တိခံတရား၄ပါးသုံးမုတ်သမ အဲမဂ်ကြီး၈ပါးပုဇ္ဇိ9ပါးအကုန်လုံးယူလို့ရပါတယ်အဲ့ဒီဓမ္မအဲ့ဒီဓမ္မတွေအားထုတ်လို့ကိုယ်မှာရှိထားပြီဆိုလို့ဒီအဲ့ဒီဓမ္မတွေနဲ့ဒီဓမ္မကိုတည်ထောင်တော်မူတဲ့မြတ်စွာဘုရားကိုဖရာအကျင့်ဖရာလိုလားတဲ့ပူဇော်မှုနဲ့ပူဇော်နေရတာအဲ့ဒီလိုပူဇော်မှုနဲ့ပူဇော်နိုင်တော့ကိုယ်မှာအားထုတ်လို့ရှိထားပြီဆိုလို့ရှိရင်အဲ့ဒါသာသနာအတွေ့ရှိတယ် ဓမ္မပူဇာသာသနာရှိစွာဆောင်ထားနိုင်တယ်။ဒါပါပဲ။အဲ့တော့ဒီနေ့အဲဓမ္မစက်ကနေ့ဆိုတော့ဒါလောက်ပဲပုံကြီးမိသားလောက်ပဲပြောနိုင်တယ်။အမိတပူဇာသာသနာရှိစွာမဆောင်နိုင်ဓမ္မပူဇာသာသနာရှိစွာဆောင်ထားနိုင်ပါလေ။အဲ့တော့ဓမ္မပူဇာဆိုတဲ့ဒီလိုမျိုးမှာဓမ္မအယဘောဓိယစီရ39ပါး တိဋ္ဌာန်တရား၄ပါးသမပဒ၄ပါးတတိပံပိုင်သမပဒနဲ့ပါပြီပြီးတော့ပြီးစီကြောင့်အတိပ၄ပါးကြီးသို့ဣန္ဒြေ၅ပါးစွမ်းရည်၅ပါးဘုဇင်9ပါးနဲ့လက်ကြီး7ပါးအားလုံး39ပါးအမှန်လည်းရှိတော့နည်းနည်းလေးပါပဲအဲဒီတရားတွေပေါ့ အဲ့ဒီတရားကြီးဓမ္မစစ်ကမှာဓမ္မအရာအကုန်လုံးယူရပါတယ်။ပွဲ့ယူလို့ရှိရင်ခုနကြီးစုတရားဆွမ်းဆွမ်းရင်၅ပါးပေါ့ဒီမှာသစ္စာတရား၄ပါးဒါယူလိုက်လို့ရှိရင်အကုန်လုံးပါတော့တာပါပဲဒီမှာဒါတော့စာရိဓမ္မစက္ကကနေပြီးတော့ပေါ့လေလက်တိဓမ္မစက္ကဖြစ်အောင်လို့အခုလိုသတိဆက်ပါအောင်လေတရားကြီးပွားများခြင်းအားဖြင့်ပေါ့လေ မဖြစ်ဘူးမကြုံဘူးလေမပေါ်ဘူးသေးတဲ့သတ္တဆက်ရှိတဲ့ကြီးစိုးဆွမ်းအားတွေကိုမိမိကန္နာမှာစဉ်းစားပြီးရှိပွားစီပြီးတော့သီလတရား၄ပါးကိုလည်းစဉ်းစားပြီးရှိပွားစီပြီးတော့သတိပ္ပာယောဂီပုဂ္ဂိုလ်များသိစရပြရှိနေရင်ရှိနေရင်သာသနာလည်းမကွယ်ဘူးသာသနာလည်းအတုရှိအောင်ဆောင်ထားနိုင်တယ်ဆိုတဲ့ကျမ်းဂန်ဘက်ကိုလေးလေးနက်နက်ရှင်းပြီးတော့ဒီဗုဒ္ဓရဲ့ရှင်းခုဘုရားသာသနာတော်ကြီးကို အတုရှိလို့တဲ့ပုဂ္ဂိုလ်တိုင်းမှာတာဝန်ရှိလာတာဖြစ်တော့အခွင့်သာတော့အခါမှာကုလိုတိသဘာဝနာတရားကိုအတုရှင်အားဖြင့်သာသနာအတုရှိအောင်ပေါ့လေစောင့်စွမ်းနိုင်သည့်အာဇာလီရဟန်းကောင်းများအာဇာလီအယုဒကောင်းများအာဇာလီအယုဒမီကောင်းများပေါ့ဖြစ်နေပြီးတော့ဒီသာသနာကြီးကိုဆက်လက်အထုတ်ရှင်ရပါစေလို့တိုက်တွန်းရတဲ့ဒီလေးတရားဆုံးသတ်နေပါတယ် Thank you.